ကျေးဇူးတော်ရှင်အေကမဟာပန္နိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်18ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောရှင်သန္ဒယဟန်အားဒိဋ္ဌိခွာကံအမှတ်နှစ်တရားတော်အပယပယ်လေးပုံတို့တကကေယတရိတာအမြင်နေရမိမိအင်္ဂါကြီးရှိဖြစ်ပါပြီလို့ဓမ္မဗရာကဆိုထားလို့ ဩပယ်လေးပါးဆိုတာတို့အမြင်နေတဲ့အိမ်ပါကလားလို့မှတ်ထားရမယ်နော်ငရဲရဲ့တိရစ္ဆာန်ရဲ့ပြိတ္တာရဲ့သွေးကဲရဲ့ဒီလေးခုပါတဲ့တော့အမြင်နေတဲ့မိမိအင်္ဂေဟာကြီးလို့မှတ်ထားကြတယ်အဲ့ဒီအမြင်နေရာကိုဘယ်လိုပို့လို့ရောက်ရသတုံးလို့ဒကာဓမ္မတွေကမေးတော့အဲအကုသိုလ်တွေမရလို့ပေါ့ဖျားလို့ဆိုတာတော့ဒါရမ်းမှန်းပြီးဖြေတာလို့မှတ်ရ ဒီထဲမှာသတ္တိသတ္တိအထက်ဆုံးကိုမဲလို့ရှင်း ဖြင့်ခန္ဓာ၅ပါးကိုယုံနာ၅ပါးကိုငါထင်းနေတဲ့သက္ကာယဒိဋ္ဌိကြောင့်ရောက်တာလို့မှတ်ပါမှန်ပါဗျာခန္ဓာ၅ပါးငါထင်းနေတဲ့ဘာလဲသက္ကာယဒိဋ္ဌိကြောင့်ရောက်တာဗျာဩဒါဖြင့်ဒီဓမ္မတွေတရားဘုန်းကြီးကဒီဟာကမှဖြင်ဖြင်ဖြုတ်မပြေးလို့ရှိရင်ဖြင့်အခုအလေလာပြီးတော့ကြနေရပြန်ကြမှာပဲ မဆိုလိုက်ဘူးလားအခုလည်းလာပြီးတော့ကြနေရပြန်ကြမှာပဲလို့ဆိုတော့ဩတပည့်တို့ဖြစ်ချက်တင်နာပါလားဒီကမိတုံးကိုဖြင့်ဒါဖြုံးမိအောင်ဖြုံးလိုက်မယ်ဆိုတဲ့အတိတ်ပဲကိုဖြင့်တဲ့မရအရာယူပါလို့တိုက်တွန်းလိုက်ပါလေမရအရာယူပါလို့နော်၎င်းတက္ကရာဒိဋ္ဌိမဖြုတ်ဖင်းတဲ့ဝိပဿနာအလုပ်လုပ်ခဲ့တော်လဲ အာနေတဲ့ဝိပဿနာဖြစ်လို့မဉ္ဉံဖူဉံဆိုတဲ့ပယ်လေးပါးတကားပိတ်တဲ့ဉာဏ်ကိုမရနိုင်ဘူးလို့မှတ်ပါဟုတ်ပါဘူးတက္ကရာရီမဖြုတ်ဖဲနဲ့ရုပ်ဖြစ်ပြနာမ်ဖြစ်ပြဝေဒနာဖြစ်ပြစိတ်ဖြစ်ပြဒေဂုရဂရမတွေက အထုတ်ညာတော်လေတဲ့အာနေတဲ့ဝိပဿနာဖြစ်နေသောကြောင့်မဉ္ဉံဖူဉံကိုအနန္တရတ္တိနဲ့ခြေစုပ်ပြုမဲ့ ဝိပဿနာဘလဝဝိပဿနာ အားရှိတဲ့ဝိပဿနာမဖြစ်ပါဘူးလို့မှတ်ထားပါမှန်ပါဗျာဒါဖြင့်လေဃာရမတွေဒိဋ္ဌိအရင်ဖြုတ်ရမယ်ဆိုတာသိကြပါလားသိကြပါဗျာဝိပဿနာမလုပ်ခင်ဘာလုပ်အောင်ဒိဋ္ဌိဖြုတ်ရမှာဗျာဩဟုတ်ပြီနေရကြပါပြီတဲ့ဒါသုံးရက်ရှိအောင်ပြောတော့ရေးကြည့်လို့လို့ဘုန်းကြီးတရားဓမ္မတွေကမှတ်ပါနော်မှန်ပါပါအာဘုန်းကြီးတနေ့ဆိုလည်းဒါလေးကိုမူတဲ့တဲ့တဲ့ပြောနေတယ်ဆိုတော့ဥစ္စာ အချို့နားလည်ပြီးသားလည်းရှိကြပါတယ်အချို့တော့လည်းသုံးလေးရဲ့ပြောမှသာလည်းရှင်းလင်းပြီးဒီကလာသွားတော့တယ်ဆိုတာကလည်းပုံကိုယ်တွေကအမျိုးမျိုးရှိကြတယ်မှန်ပါပါဒါကြောင့်ခိုင်းတဲ့ခိုင်းမြဲတဲ့မြဲပြီးဒီကလာအထုတ်ပြီးလာကြရတာတွေဟာအပင်ပိတ်စီရတဲ့တက္ကရာရီဖြုံလုံးကိုတော့မပြောလို့ရှိရင်ဖြစ်ကုန်မဖြစ်လို့ပဲလို့ဆုံးဖြတ်ချက်ချပါမှန်ပါဗျာဒါဖြင့်ငဃာရမတို့ဝိပဿနာအလုံးနဲ့တက္ကရာရီဖြုံမှုအလုံး ရှင်းတော့ဘုဒ္ဓထားကြမယ်တက္ကရာရိဖြုံမှုကိုရှင်းထားမယ်အဲတက္ကရာရိဖြုံမှုကိုရှင်းထားရမယ်နော်အဲ့ဒီသက္ကာဒိဋ္ဌိမဖြုံနိုင်ကြလို့ရှိရင်သတ္တရဒိဋ္ဌိဥစ္စေရဒိဋ္ဌိသူကလာတာပဲလို့မှတ်လိုက်မှန်ပါပါဗျာဒီသက္ကာဒိဋ္ဌိမှာမဖြုံနိုင်ရင်ဗာဒိဋ္ဌိလာတဲ့သတ္တရဒိဋ္ဌိ သဗ္ဗရာဒိဋ္ဌိနဲ့ဥစေရာဒိဋ္ဌိဘုန်းကြီးတို့ဓမ္မတွေလာခဲ့တော့တဲ့။တန်လျာသိငုတ်တော်ဖြင့်ဖြစ်ရရဆိုတာမှတ်လိုက်ပါ။မှန်ပါဗျာ။တန်လျာသိငုတ်ဆိုတာဘယ်ဖျားပွန့်ပဲသူ့သိငုတ်သိငုတ်ပဲ။အလုတ်တာတိုက်သွားတယ်ကြွရထုံးတာမရှိဘူး။မှန်ပါဗျာ။အဲလိုကြအောင်နဲ့နာရင်နဲ့နာမှာဆိုရင်တဲ့အတွက်စေနာကောင်းတရာကောင်းနဲ့ဘုန်းကြီးများကပြောနိုင်တဲ့ဘဝသိနိုင်တဲ့ဘဝဓမ္မတွေကလည်းယူနိုင်တဲ့ဘဝနဲ့ဂျုံတဲ့အချိန်မှာ အပေးယူဖြင့်လက်ခံကြပါဆိုတော့ဆိုပြောရတယ်နော်မှန်ပါပါဘုရားတပည့်တို့ကတာယသမီးရှိပါရဲ့တွေကလည်းအမတန်မှရှုပ်တယ်ဗျာဥတရားဓမ္မတို့ခွေးဖြစ်တောင်မှရှာစားနေတဲ့အလုပ်ဒါစကားတွေမထက်ပါနဲ့လို့ပြောလိုက်တယ်မှန်ပါဗျာခွေးဖြစ်တောင်ရှာစားနေတဲ့အလုပ်ကိုခင်ဗျားတို့ကအရေးကြီးပြောပြီးဒီကလာနေလို့ရှင်ဘယ်ဘဝရှာမစားရတဲ့ဘဝရှိခဲ့ကြတော့မရှိပါဘူးဗျာဒါကြီးအသာယူပြီးဒီကလာ တပည့်တို့ရှိပါရဲ့ကအခုခါကြောင်းကမငြင်းညွတ်တော့ဒီလိုဒီလိုဖြစ်နေတယ်ဖေ။လို့ဦးဒီလိုဒီလိုဖြစ်တာကိစ္စမင်းနဲ့ဒီခန္ဓာရှိလို့ဒီလိုဒီလိုဖြစ်နေတာခန္ဓာသာသိငြင်းတယ်လို့ဆိုရသက်ကာရတိပြုတ်လိုက်ငြင်းသွားမယ်။အဲ့ဒါငြင်းတယ်လို့ကြိုးစားပါဆိုတာကိုလေးစောစွာနဲ့သတိပေးလိုက်ပါတယ်။မှန်ပါဗျာ။သဘောပါပြီနော်။မှန်ပါဗျာ။ကောင်းပြီဒါပြန်ဥပဒနာအလုံးနဲ့တက္ကဖြုတ်တဲ့အလုပ်ဘယ်ကိုရှေ့ထားရမလဲ သက္ကာယဖြစ်လို့သိချာပါဗျာကောင်းပြီဒါဖြင့်နေရာကြပါပြီတက္ကရာဖြုံးမဲ့ကြံပြန်လို့ရှင်ခန္ဓာပရိစ္ဆသမုပ္ပါမသိဘဲနဲ့ဖြုတ်လဲအလကားပဲမှန်ပါဗျာခန္ဓာပရိစ္ဆသမုပ္ပါမသိဘဲနဲ့ဖြုတ်ခဲ့တော့မှန်ပါဗျာရှင်းရှင်းပါအဲဒါဖြင့်ဒကာဓမ္မတွေဒီစကားသုံးလုံးဟာဖြင့်အစဉ်တိုင်းမှပိရိကာလဥပဒနာမလုပ်ခင်တက္ကရာဖြုတ် တက္ကရာဖြုံးမဲ့ကျမ်းလို့ရှိရင်ခန္ဓာယခုပေါ်လာတဲ့ပြိဿသမုပ္ပါသိအောင်လုပ်ပါသဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတို့ဖျားဆိုဒကာဓမ္မတွေကဓမ္မမွဲဝန်းနဲ့ကနေပြီးကြလားဓမ္မဆာလိုက်တာလို့ဆိုတော့အဲ့ရတဲ့မှာပဲဓမ္မဆာတယ်ရေးဆာတယ်ဆိုတော့လာခြင်းလည်းလာကြမှာပေါ့ဗျာလာပါဘူးမလာဘူးလာပါဘူးမလာလို့ရှိရင်ဆာတဲ့စိတ်ကလေးပေါ်လာနော် အင်္ဂါပရိစ္ဆေသမုပ္ပါအစာလေးပေါ့တရားဓမ္မတို့မှန်ပါပါသမင်းစားတဲ့စိတ်ကလေးကဘာပါလဲဩော်ဒါပြန်ခန္ဓာပရိစ္ဆေသမုပ္ပါသိရမယ်သမင်းစားကျင်တာကလက်ကစားကျင်တာလားပါးစပ်ကစားကျင်တာလားအင်းဒီစားတဲ့စိတ်ကစားကျင်တာလားဆိုတော့မဲတော့ပါးစပ်ကစားကျင်တယ်လို့တရားဓမ္မတွေလည်းပြောခြင်းပြောမှားမှားလိုက်မယ်မှန်ပါပါပါဇက်ကမစားကျင်ပါဘူးဒကာဓမ္မတို့ဝန်းထဲကစားကျင်တယ်ဝန်းထဲကစားကျင်တဲ့စိတ်ကလေးပေါ်လို့ ဆာရမုတ်တိတ်တဲ့စိတ်ကလေးပေါ်လာလို့ဝါတဏှာလေးပေါ်လာလို့စားကျင်တာပါတဏှာလေးပေါ်လာလို့စားကျင်တာသဘောကျဘုရုပေါ်လာပါလေတဏှာလေးပေါ်လာလို့စားကျင်တာပါဆိုတာသိကြကြသိကြပါဘူးအင်းဒါဒကာဓမ္မတွေကဆရာဝန်ဓမ္မကောင်းနဲ့မကိုယ်ဘမရှိခရလို့ ကြာခုနာပါလေချုပ်တဲ့ပြီးဒီကလာနေတော့ငါဓမင်းစားလိုက်တာအဲ့ရတဲ့မှာငါဓမင်းစားလိုက်တာလို့ဆိုလို့ရှိရင်တခါတည်းစားရင်တဲ့စိတ်ကလေးကိုငါလုတ်ပြီးဒီကလာငါဆိုတဲ့သက်္ကာရီတွေတခါတည်းဆွဲပလိုက်မှန်ပါဘူးမဆွဲရဘူးဆွဲပါဘူးငါဆိုတဲ့သက်္ကာရီတွေဆွဲပလိုက်တော့ဒကာဓမ္မတို့အနာယူမနာဘူးမှန်ပါဘူးစိတ်ကိုငါလုတ်ပလိုက်တယ်ဝိညာဏအတ္တတော်သမနုပတ္တိဝိညာဏစိတ်ဆိုတဲ့စားရင်တဲ့စိတ်ကလေးကိုအတ္တတော်ငါဟူ၍သမနုပတ္တိ အဲရှုလိုက်ငါလို့လှုပ်လိုက်ဆိုတော့စိတ်နဲ့ငါသည်ဒကာဓမ္မတော့စိတ်ဟာစိတ်ငါမဖြစ်နိုင်ဘူးစိတ်ဟာစိတ်ပဲဆိုတော့သေချာမှတ်ပါရှင်းပြီနော်ဒါပြန်စားရင်လည်းစိတ်ကလေးပေါ်လာတာအော်ပြိဿသမုပ္ပါစာလေးစားရင်လည်းစိတ်ကလေးပေါ်လာပဲလို့မှတ်ရမယ်နော်မစားရမနေနိုင်ဘူး မလာဘူးနော်လာပါလားအင်းဥပါဒံလာပြီတရားဓမ္မမစားရမနေနိုင်ဘူးဝန်းကိုပူးနေပြီအစရှိနေတယ်မပြောကြဘူးပြောပါလားမစားရမနေနိုင်ဘူးဝန်းကိုပူးနေမစားရမနေနိုင်ဘူးဆိုတဲ့စိတ်ကလေးလာပြန်တယ်အင်းဒါပြန်တရားဓမ္မတို့စားကြနာကတဏှာမစားရမနေနိုင်ဘူးဆိုတာကဥပါဒံဟုတ်လားကဲဓမ္မယူခဲ့ကြပါသူကဩဇာရှိတဲ့ပုဂ္ဂိုလ်ဖြင့်ဓမ္မယူရင်ယူခဲ့ကြပါလို့ဝစီကံကောမသုံး သုံးပါလားဟောဝစီကံသုံးဝစီကံကသုံးကောင်းပြီလည်းဖြင့်တဏှာဥပါဒံကံပေါ်တာပဲပုဂ္ဂိုလ်တ attva ပါသေးမပါဘူးဘာပေါ်တာပါလဲတဏှာပါပါဗျာကြက်ကြက်မှတ်ပါတရားဓမ္မအမင်းနေတိုင်းစားပြီးဒီကလာတက္ကရာဒိဋ္ဌိတော့ဖြင့်စိုင်းရပဲတော့မသွားလိုက်ပါနဲ့ဆိုတဲ့ဥစ္စာကိုတောင်းပန်ရတဲ့ဥဝါယမှန်ပါပါဗျာစိုင်းရပဲမသွားလိုက်ပါနဲ့စိုင်းရပဲမသွားလိုက်ပါနဲ့ ဆွဲလိုက်ရင်အပယ်မသွားလိုက်ပါနဲ့ဆိုတဲ့ဥစ္စာကိုတရားဓမ္မတွေအားလေးစောစာနဲ့ပဲတဲ့ဒီအိဗယ်ရှင်းပြပါတယ်နော်မှန်ပါဗျာ။ဟုတ်ပြီဒါဖြင့်ဓမ္မစာရကတဏှာပေါ့လေဗျာမှန်ပါဗျာ။မစားရမနေနိုင်တဲ့ကဥပါဒ်ပါပါယူခဲ့ပါလို့အတန်ထွက်လာတာကမှန်ပါဗျာဝစီကံယူရင်ယူမယူကိုယ်တိုင်သွားလိုက်မယ်ဆိုပြီးကိုယ်တိုင်သွားရင်ကာယကံကာယကံ သဘောကျပါဒီရင်ယူခဲ့ကြပါမရင်ကျုပ်ထသွားလိမ့်မယ်ဆိုပြီးကျုပ်ကတူလာပြီးပြောရင်၆ခနဲ့ဆိုရင်ရောက်မှကျုပ်ကကြိုက်တယ်အစရှိသည်နဲ့ပေါ့ဗျာဒီလိုကတရားဓမ္မတွေမထက်ကြဘူးလေဖြစ်ပါဘူးထက်ထက်မြင့်မြင့်ဖြစ်တတ်ကြပါတယ်တဲ့အဲ့တော့တရားဓမ္မတွေစာကျင်တာကတဏှာမစားရမနေနိုင်တာကဥပါဒ်အဲယူခဲ့ပါလို့ခေါ်တာကမသိရမှန်ပါဘူး ရုပ်ထားလာခဲ့ရမလားဆိုထားပဲထားမယ်ဟန်လေးပြန်လိုက်တာကမှန်ပါဗျာ။ဩတရားဓမ္မတွေဒါသုံးခုတော့ဖြင့်ပြည့်သွားပြီဆိုတဲ့ဥစ္စာညင်းမနေကြပါနဲ့တော့နော်မှန်ပါဗျာ။ဒါတဏှာစိတ်ဒါကဥပါဒံစိတ်ဒါကကံကံဆိုတော့စေတနာပေါ့ဗျာမှန်ပါဗျာ။စေတနာနဲ့စိတ်နဲ့တွဲရပါပဲဆိုတာဖြင့်ဘာမှညင်းမနေပါနဲ့တော့တကအုံးနော်လိုသေးလားမလိုပါဘူးဗျာ။ငါကဓမ္မတွေသေချာပြောနေတယ်။ သူများသာနာပြောတာလားခင်ဗျားတို့ထမင်းစားတာကိုပင်လည်းခင်ဗျားတို့မသိလို့အလောသုံးစားလုပ်နေလို့ခေါ်ပြောရတာလားဆိုတာစဉ်းစားပါအလောသုံးစားလုပ်နေလို့လောသုံးစားလုပ်နေလို့ခေါ်ပြောရတာဖြစ်ပါတယ်ဆိုတာသေချာမှတ်ပါကောင်းပြီဒါဖြင့်တဏှာကစားကြံလာတာရှိတယ်ဆွဲလန်းတာဖြစ်နိုင်ပါမဖြစ်နိုင်ပါဘူးဗျာဆွဲလန်းတဲ့တရားကလည်းဆွဲလန်းတာသာဖြစ်နိုင်ပါတယ် အဲမြန်မြန်ယူခဲ့လို့အော်နိုင်မှာမဟုတ်နိုင်ပါဘူးဗျာဟာဒါဖြင့်သူ့လုံးနဲ့သူပါလားတရားဓမ္မမှန်ပါပါဟမ်သူ့လုံးသူကစားတယ်မှန်ပါပါသူကမစားရမနေနိုင်ဘူးဟုတ်သူကယူခဲ့ပါလို့အော်တယ်မှန်ပါပါဝစီကံနဲ့အော်လိုက်ကောင်းနေတာဖြင့်ဓမ္မတွေဒီသုံးဒီသုံးခုအလုံးတူပါရဲ့လားလို့မေးမတူပါဘူးဟောအလုံးမတူဘူးဒီပြိဿသမုပ္ပါသူကခြာရသက်သက်သူကဆွဲလန်းတာသက်သက် သူကစားဖို့ဝစီကံနဲ့အော်ရတက်တက်မှန်ပါတောင်းတာတက်တက်မစွန်နိုင်ဘူးလားစွန်နိုင်ပါဘူးအဲဒါဖြင့်ဒကာရမတွေဒီလိုသုံးခုကိုအော်သူ့နေရာနဲ့သူပါလားလို့သိတော့သတ္တဝါတဏ္ဍာမှာလဲဘယ်တော့မှနှစ်ခုသုံးခုပြိုင်မဖြစ်ရဘူးမှန်ပါပါတစ်ခုချုပ်ပြီးမှတစ်ခုဖြစ်ရတယ်ဆိုတော့မှတ်လိုက်စမ်းပါမှန်ပါပါတစ်ခုချုပ်ပြီးမှတစ်ခုဖြစ်ရပါဗျာအဲတစ်ခုချုပ်ပြီးမှတစ်ခုဖြစ်ရတော့စာရံလေးချုပ်ပြီးတော့မှ စွဲလန်းတာဖြစ်တယ် မှန်ပါဗျာသဘောကျဆာရာလေးချုပ်မှာဆွဲလန်းတာဖြစ်တယ်ဆိုတော့ဆာရာလေးကတဏှာပေါ့ဗျာမှန်ပါဗျာအဲဆရာလေးရတယ်ငါလားသူလားလောဘတဏှာလားလို့မေးလိုက်ပါလေလောဘလောဘတဏှာဟောဒါဖြင့်ဒကာဓမ္မတို့လောဘတဏှာလောဘတဏှာမှန်းသိတဲ့အခါကြလဲရှင်းဖြင့်တဲ့ လောဘတဏှာဖြစ်တာကိုလည်းသိတယ်နော်လောဘတဏှာလို့လည်းသိတယ်။ဟောလောဘတဏှာဖြစ်ပြီလို့ပေါ့။သိပါပါဗျာ။အင်းတကယ်လို့သိတဲ့အခါကျလည်းရှင်းဖြင့်တဲ့။တက္ကာယရောဥစ္စေတာရောမရှိပါဘူး။ဟောလောဘတဏှာဖြစ်တယ်လို့သိသိဘောဗျာ။လောဘတဏှာလို့လည်းသိ။အခုဖြစ်ပေါ်လာတယ်လို့လည်းလောဘတဏှာလို့လည်းအခုဖြစ်ပေါ်လာတယ်လို့လည်းအင်းဒီသိလေးကဓမ္မတော့ လောဘတဏှာဆိုတဲ့ဆိုင်လေးလေးဆွဲနိုင်တယ်အခုဖြစ်တယ်လို့လဲအင်းဒါဖြင့်ငဃာရမတို့အလွန်ဘုဒ္ဓံတဲ့အတိပဲလို့မှတ်ကြစမ်းပါနော်မှန်ပါဗျာဘာဒိဋ္ဌိများပြုတ်သွားလို့ရှင်ဘုရားကဒီဃာရမတွေချီးမြောက်မြောက်နဲ့ဘုဒ္ဓံတဲ့အကြောင်းပြောနေရတာတုံးလို့ဘုန်းကြီးတို့ဃာရမတွေကအမေးများထုတ်ခဲ့သည်ရှိတော့လောဘဖြစ်တာလောဘဖြစ်တယ်လို့သိသောကြောင့်လည်းပုဂ္ဂိုလ်သတ္တဝါပြတ်မှန်ပါဗျာတက္ကရာဒိဋ္ဌိပြုတ်မှန်ပါဗျာ ပူဇာရင်တော့တက္ကရာရိပြုတ်တယ်ပြုတ်ပါပါသဘောကျလားကျပါပါအင်းဖြစ်တာကိုဖြစ်မှန်းသိတဲ့အတွက်လေတဲ့ဒကာဓမ္မတို့တဲ့ဥစ္စေတာဒိဋ္ဌိမရှိပါဘူးမှန်ပါပြတ်တယ်ဆိုရယ်ယူသေးရဲ့မရှိပါဘူးမရှိပါဘူးတဲ့တရားသမင်းကြောင့်သမင်းလေးတော့အာယုံကြောင့်ဖြစ်လာတာပဲသဘောကျလားကျပါပါသမင်းလေးဆိုအာယုံနဲ့မနှောတော့မနှောရှင်နဲ့တိုက်လို့ဖြစ်တာပေါ့လေဗျာမှန်ပါပါကောင်းပြီဒါဖြင့်လောဘဒနာဖြစ်တာကို သိတဲ့တရားဓမ္မတွေမှာဒိဋ္ဌိဘယ်နှမျိုးရှင်တော့နှမျိုးရှင်လောဘတဏှာလို့သိလိုက်ခြင်းကြောင့်တဲ့ငါဆိုတဲ့ဒိဋ္ဌိရှင်သွားတယ်မရှင်ဘူးလားရှင်ပါဗျာငါငါစားရှင်တာဟုတ်သေးရဲ့မဟုတ်ပါဘူးအဲ့ဒီဒိဋ္ဌိရှင်သွားတယ်ဆိုတော့သိချာမှတ်လိုက်အင်းဒါလေးကခုမှပေါ်လာတာကိုလို့ကမသိဘူးသိပါဗျာအင်းဒါလေးသိလိုက်တဲ့ဖြင့်တဲ့တရားဓမ္မတို့ကိုယ်တဏ္ဍာမှာစိတ်ရှင်ပြတ်သေးရလားစိတ်ရှင်ပေါ်လာတာပဲမှန်ပါဗျာဒါဖြင့် စိတ်ရှင်ပြတ်တာမဟုတ်ပါဘူးတဲ့ပေါ်တာလေးသိလိုက်တဲ့ဖြင့်ဥစ္စေရာဒိဋ္ဌိလည်းရှင်းပါတယ်ဥစ္စေရာဒိဋ္ဌိဆိုပြတ်သွားတယ်လို့ယူတာကိုမှန်ပါပါသဘောကျကျပါပြီကဲဒါဖြင့်ဒါလေးကလည်းတင့်နှစ်ဆိုတော့တက်မှာဖြစ်တယ်နှစ်မှာပြတ်တယ်ဆိုပြီးဒကာဓမ္မတို့သူအစားထိုးထားခဲ့တယ်ဟရယဝထုပေါ်မှာမှန်ပါပါစားရင်တာလေးချုပ်ပြီးဒီကလာဒကာဓမ္မတို့ဆွဲလန်းတာလေးကြံနေခဲ့ပါဘုရားအင်းဆွဲလန်းတာလေးကြံနေတော့ဒကာဓမ္မတို့ကစဉ်းစားတာဗောတဲ့ဆွဲ အင်းဒီဟာလေးကသူ့ဟာသူပေါ်တာပဲလားစားကျင်တဲ့စိတ်ကြောင့်ဆွဲလန်းမှုတိုးလာတာလားလို့စဉ်းစားကြည့်တယ်။ဒါဖြင့်စားကျင်တဲ့စိတ်ကချုပ်သွားတဲ့တရားကအကြောင်း။သူကအကျိုးတရားမဆုံနိုင်ဘူးလား။မှန်ပါဗျာ။အဲအကျိုးတရားတော့ဆုံနိုင်တော့အော်ချုပ်သွားတဲ့အကြောင်းတရားစားကျင်တဲ့စိတ်ကလေးအကြောင်းတရားဟာအကုန်များရုပ်သိမ်းသွားသလားလို့မဲတော့အိုးဆွဲလန်းတာအစားထိုးထားခဲ့တယ် သဘောကျစားရင်လည်းစိတ်တွေကသူ့ဟာသူအကုန်ရုပ်သိမ်းသွားသလားဆွဲလန်းတာအစားထိုးထားခဲ့ဆွဲလန်းတာအစားထိုးထားခဲ့သဘောကျဒီဆွဲလန်းတာတရားဓမ္မတော့ဆိုရင်မလာလို့စားခြင်းနဲ့မတ်တာသေတယ်ဆွဲလန်းတဲ့စိတ်ကမလာဘူးဆိုမသေးဘူးလားသေပါဘူးသဘောပါလားဩဒါဖြင့်ဒီဆွဲလန်းတဲ့စိတ်ကလေးဟာဘ누구ကများအကြောင်းဆက်ထားခဲ့ပါလိမ့်မလဲဆိုတာအမေးထုတ်လိုက်တာစားခြင်းနဲ့စိတ်ကအကြောင်းမှန်ပါပါ ချုပ်သွားပြီးတော့ကျေးဇူးပြုခဲ့မှန်ပါဘူးကဲမဆာလန်ဒီဆွဲလန်းတဲ့စိတ်ပေါ်ရတော်လို့မဆိုတော်လေးဆိုပြီးခဲ့ဆိုဓမ္မသဘောအဖြစ်ကျေးဇူးပြုထားခဲ့မှန်ပါဘူးမပေါ်ရဘူးလားပေါ်ရပါဘူးအော်ဒါဖြင့်သာရင်တဲ့စိတ်ကလေးချုပ်သွားမှုဒီဒကာဓမ္မတို့အင်းသူ့ဟာသူတတ္တိအထေသာချုပ်သွားတဲ့တတ္တိကတော့ဖြစ်တော့ဆိုတဲ့တတ္တိကတော့ပြီးခဲ့မှန်ပါဘူးပြီးခဲ့ပြီဒါဖြင့် ပြတ်သွားတာလားတဲ့အကြောင်းနဲ့အကျိုးဆက်နေပြန်သလားအကြောင်းနဲ့အကျိုးဆက်နေပါဘူးဟာဒါဖြင့်ဒကာဓမ္မတို့ဥစ္စေတဒိဋ္ဌိစင်နာသေးကြတော့ပြန်အကြောင်းကျိုးကဆက်ပြန်တာဘူးပရမစိတ်ချုပ်သွားတာဒီလုံးဝဘာမှနောက်ထပ်မပေါ်လာဘူးလို့ဆိုရင်ဥစ္စေတဒိဋ္ဌိဖြစ်မှန်ဘူးတော့အကြောင်းကြောင့်အကျိုးလေးတစ်ခုဆက်မထားခဲ့ဘူးဆက်ထားပါဘူးအဲအကြောင်းကြောင့်အကျိုးလေးတစ်ခုဆက်ပြီးဒီကလာထားခဲ့တော့အဲဒါဖြင့် ဒကာဓမ္မတို့အကြောင်းကျိုးဆက်တာတွေမသိလိုက်ရဘူးသိလိုက်ရပါဘူးအဲသိလိုက်ရတဲ့တွေ့တဲ့ဖြစ်ပြီးပြတ်တာပဲနာရီသေးပြီးပြီးတာပဲဒီလိုယူမျိုးဟုတ်သေးရဲ့လားမဟုတ်ပါဘူးဗျာအဲဒုတိယအကျိုးတရားလေးပေါ်သေးတယ်ဆိုတာကောပိုင်မလားပိုင်ပါဗျာဒါဖြင့်ဒုတိယအကျိုးတရားဒီပရမအကြောင်းတရားနဲ့သေသေးချာချာဆက်တော်တယ်ဆိုတာသိပြီးဒီကလာနေတဲ့တွေ့တဲ့ ဥစ္စေရာလေးဆိုတော့ပြတ်တယ်လို့ယူလိုက်တာအခုဒီလိုယူလို့ရသေးလားမရပါဘူးမပြတ်လို့ဒုတိယပေါ်တာပေါ့မှန်ပါဘူးတဘောကြဒါဖြင့်ဒကာရမတို့ခုပြောလိုက်တဲ့ပြိဿသမုပ္ပါသုံးလုံးထဲမှာနှလုံးကိုလဲလဲပြောလိုက်တာနဲ့တက္ကာယဒိဋ္ဌိကိုရှိသေးရဲ့မရှိပါဘူးခိုင်မြဲတဲ့သတ္တရာကိုမရှိပါဘူးခိုင်မြဲတဲ့သတ္တရာရှိမှရှင်ရှေ့စိတ်မချုပ်ရဘူးမချုပ်ပါဘူးဟုတ်ကဲ့လားမှန်ပါပါ အာသူပြီးပြီးတာပဲဘာမှသူချုပ်ပြီးဘယ်လိုမှကျေးဇူးမပြုခဲ့ဘူးဆိုလို့ရှိရင်လည်းဥစ္စေတဒိဋ္ဌိလာမယ်မှန်ပါဘူးတော့စားကျင်ဒါလေးချုပ်သွားမယ်စွဲလန်းရဲ့ဆိုတဲ့တရားလေးကပေါ်ပြန်တယ်မှန်ပါမပေါ်ဘူးလားပေါ်ပါဗျာပေါ်ခြင်းကြောင့်သူပေါ်တာထောက်လိုက်လို့ရှင်အရင်ကြောင်းပြီဒကာဓမ္မတို့အကုန်ရုပ်သိမ်းသွားတာလားတတ္တိခြေစုပြုခဲ့သလားတတ္တိခြေစုပြုခဲ့ပါဗျာတတ္တိခြေစုပြုခဲ့တယ်ဆိုတာကောင်းကောင်းရှင်းပါဗလားရှင်းပါပါဒါဖြင့်ဒိဋ္ဌိသုံးမျိုးရှင်းပြီ ရှင်းသေးဘူးလားရှင်းပါဗျာအင်းစားခြင်းနဲ့လောဘကလေးပေါ်လာတယ်လောဘကလေးကိုသိတုံးကဒကာဓမ္မတို့အင်းနဲ့ဒကာရတိငါစားခြင်းလားမဟုတ်ဘူးဒါလောစားရစိတ်ကလေးလောဘစိတ်ကလေးစားခြင်းလားဆိုတော့သိသဖြင့်ဒကာရတိပြုတ်ခပါတယ်မှန်ပါဒီတရားလေးချုပ်သွားတာမြင်လိုက်တဲ့ဖြင့်လည်း အင်းတရားဓမ္မတို့တက္ကသတ္တရဒိဋ္ဌိရှိသေးရလားရှိပါဘူးသူပင်ဖြုတ်သွားတဲ့နောက်တရားလေးကပေါ်လာတာထောက်လိုက်ပြန်တော့လေသူတတ္တိကရုပ်သိမ့်သွားသလားကျေစုပြုခဲ့သလားကျေစုပြုခဲ့ပါဗျာအင်းကျေစုပြုခဲ့တာသိတော့ဘယ်ဒိဋ္ဌိရှင်သွားလဲဥရှိတယ်ဗျာဥစ္စေရာဒိဋ္ဌိရှင်သွားတယ်ဆိုတော့ဩဒိဋ္ဌိ၃မျိုးရှင်သွားပြီတပည့်ကြကြပါကြပါဘယ်၃မျိုးရှင်ဒိဋ္ဌိ၃မျိုးရှင်သွားပါဗျာတက္ကာယဒိဋ္ဌိသတ္တရဒိဋ္ဌိဥစ္စေရာဒိဋ္ဌိဒိဋ္ဌိ၃မျိုးရှင်ဟုတ် ကိုင်းဒကာဓမ္မတွေနောက်ကြတယ်လေဒါကဒကာဓမ္မတွေအာထုတ်တဲ့အချိန်မှရှင်းရှင်းလင်းပြောလိုက်ပါတယ်အာထုတ်တဲ့အချိန်မှဒါမတွေးပါနဲ့ဩအခုဆရာဘုန်းကြီးပြောတဲ့အတိုင်းနားလည်ပြီးထားတာသာဝန်းနဲ့မှပိုက်ထားလိုက်တော့အာထုတ်တဲ့အချိန်ကျတော့ဩဖြစ်ပြီဩပြက်ပြီဩဖြစ်ပြီဩပြက်ပြီဒီလိုသာအာထုတ်ပါဒါဒကာဓမ္မတွေကိုရှိဥစွာဆရာတော်ဝင်ရှိလို့ဆရာတော်ဝင်ရှိသလားအကုန်ယုံပြီးဒီကလာပြောတာလို့ကမှတ်လိုက်တော့မှန်ပါဗျာ ဒကာရမတွေကဟိုအထုတ်တဲ့နေရာမှာဟိုဒါတွေဖြုတ်နေဖို့မလိုတော့ဘူးလိုသေးလားမလိုတော့ပါဘူးတဲ့ဒါရှင်းပြီဟုတ်လားရှင်းပါပြီရှင်းတော့ဒကာရမတွေဒါပြိဿသမုပ္ပါဒနားလေလို့ဒီဒိဋ္ဌိသုံးမျိုးဆင်သွားတာနော်မှန်ပါဘူးပြိဿသမုပ္ပါဒနားမလဲမယ်ရှင်းပါဘူးဗျာဒိဋ္ဌိသုံးမျိုးမဆင်မဲနဲ့ဟောတာလေးဖြစ်ပြန်ပြီပြက်ပြန်ပြီဒါလေးဖြစ်ပြန်ပြီပြက်ပြန်ပြီနောက်ကမဲ့နဲ့ရှုနေမမရဘူးမှန်ပါဘူးသဘောကျ ရပါ့မရပါဘူးဘာခံနေဒိဋ္ဌိခံနေတယ်ဒိဋ္ဌိရှင်းရင်လည်းဘာနားရရမလဲခန္ဓာပရိစ္ဆေသမုပ္ပါနားရရမယ်ခန္ဓာပရိစ္ဆေသမုပ္ပါဆိုတာရှင်းရှင်းပြောလိုက်ပါတယ်စာပရိစ္ဆေသမုပ္ပါကသူ့မှာသူအဝိဇ္ဇာကစသင်္ခါရတွေနဲ့ဇာတိဇရာမရဏတွေနဲ့ငါတောကပရိဒီဝဒုက္ခခင်ဗျားတို့ကံနဲ့တောကပရိဒီဝမရှိသေးပါဘူးအဝိဇ္ဇာသင်္ခါရဆိုတာအတိတ်ကပြီးခဲ့တာခင်ဗျားတို့နဲ့ဘာဆိုင်လဲ မဆိုင်ပါဘူးအဲ့ဒါကြီးနားလည်ဖို့မလိုပါဘူးမှန်ပါဘူးဘောဇာပိစ္ဆာသင်္ကာရဆိုတာတရားဓမ္မတော့အတိတ်ဘဝမှန်ပါဘူးအဲ့ဒါခင်ဗျားတို့သာနာရှိသေးရဲ့မရှိပါဘူးမရှိဘူးယခုပေါ်တာသိဖို့ပဲရေးကြည့်တယ်မှန်ပါဘူးအင်းဒါဇာတိဇရာမရဏဆိုတာခင်ဗျားတို့မှာအခုရှိရလားမရှိပါဘူးဘယ်ရှိတယ်ခင်ဗျားဇာတိဇရာမရဏဆိုတာအနာဂတ်မှာပေါ်လာအဲ့ဒါလည်းနားလည်ဖို့မလိုပါဘူးကသူကသူနေပစီခန္ဓာပရိစ္ဆသမုပ္ပါယခုပေါ်တဲ့ပရိစ္ဆသမုပ္ပါနားလည်ဖို့အရေးကြီးတယ်မှန်ပါဗျာရှင်းမလားရှင်းပါဗျာဒါဖြင့် ရှင်ဘုရားလက်ထက်မှာကြားရတယ်လို့ဥပအောင်ကဆိုခြင်းသေးလားဆိုနိုင်ပါဘူးမဆိုခြင်းနဲ့ဥပရောဆိုခြင်းသေးလားဆိုနိုင်ပါဘူးဗျာဆိုရင်လွဲမယ်တဲ့မှန်ပါပါဆိုရင်လွဲမယ်မရှိတာခင်ဗျားတို့အလကားလုပ်နေတာလို့မှန်ပါပါသွားကြကြပါလေမနဝိဇ္ဇပိစ္ဆသင်္ခါရဆိုတာယခုဘဝလားအတိတ်ဘဝလားယူစမ်းအတိတ်ဘဝပါခင်ဗျားတို့သာနာရင် ပြင်ဥပဒနာရှုလို့ကိုမြင်မှာလားမမြင်ပါဘူးခင်ဗျားတို့သဏ္ဍာန်ကအဲ့ဒီတရားတွေရှိသေးရဲ့လားမရှိပါဘူးဒါနဲ့အတိတ်မရှိကောင်းမှုဆိုတာသိကြပါလားသိကြပါဘူးဒါကဇာတိဇရာမရဏဆိုတာဥပါအောင်လို့ဥပါတော့အနာဂတ်ဘဝမှန်ပါဘူးခင်ဗျားတို့နဲ့တွေ့ကြုံလားတွေ့ကြုံပါဘူးအဲ့ဒါတွေနားလည်နေလည်းဘာမှမဆိုင်ပါဘူးရှုလို့ရဖြစ်ပါရဲ့လားမဖြစ်ပါဘူးဒါဖြင့် ယခုပေါ်တာယခုရှုဆိုတော့ခန္ဓာယခုပေါ်တဲ့ပြိဿမှုကအစမိရမယ်အလယ်မိရမယ်ဆုံးမိရမယ်မှန်ပါပါရှင်းမလားမှန်ပါယခုခန္ဓာပြိဿမှုကအစလည်းဆုံးသုံးပါလုံးမိရမယ်လို့မှတ်လိုက်စမ်းမှန်ပါပါယခုခန္ဓာပြိဿမှုကအစလည်းဆုံးသုံးပါလုံးမိရမယ်အဲ့ဒါမိအောင်ညာနဲ့လိုက်နိုင်ကြလို့ရှိရင်ဖြင့်ဒကာရမတို့ညနေအထုတ်မနဲ့ရပါတယ်လို့သတ်မှတ်ပါ ဘာမှတန်လျာရှိမနေနဲ့ညနေအားထုတ်မနေ့အပယ်လေးပါးကပိတ်တဲ့သောတာပတိမှာသိချရတယ်လို့သာမှန်ရောင်လူတကာတော့မနေနဲ့တော့နော်မှန်ပါဘူးဒါဖြင့်ဥပအောင်တို့တကသစ်တို့ကောင်းကောင်းရှင်းသွားရှင်းပါပြီရှင်းပြီနော်အတိတ်လည်းခင်ဗျားတို့နဲ့ဆိုင်ရလားဆိုင်ပါပါရှုလို့ပဲဖြစ်ကြလားမဖြစ်ပါဘူးအနာရောဆိုင်ရလားမဆိုင်ပါဘူးရှုလို့ပဲဖြစ်ကြလားမဖြစ်ပါဘူးဒါဖြင့် မနေ့ကပြိဿသမုပ္ပါရှုပြန်တော့ရပါမရပါဘူး။ဘာဆိုင်လုံးများမနေ့ကပြိဿသမုပ္ပါခင်ဗျားတို့အတိတ်ကြီးပဲဥစ္စာ။ယခုခန္ဓာရဲ့ယခုပေါ်တာယခုနောက်ကညံလိုက်နိုင်ဖို့ပဲအရေးကြီးတယ်။မှန်ပါဗျာ။ယခုခန္ဓာရဲ့ပေါ်တာကိုယခုညံလိုက်နိုင်ဖို့ပဲအရေးကြီးတယ်ဆိုတာတော့ဖြင့်အော်ဒီချက်သိရကြီးတဲ့ချက်ပါလားလို့ဒကာဓမ္မတွေမှိုက်စမ်းမှန်ပါဗျာ။တပည့်ကြယခုခန္ဓာရဲ့မှာအခုစားကျင်တဲ့စိတ်ပေါ်လာတယ်။အဲ့ဒီနောက်ကနေပြီးဒီကလား ဒကာဓမ္မတို့ညံလိုက်ဖို့အရေးကြီးတယ်ယခုစွဲလန်းတယ်စွဲလန်းတဲ့နောက်ကနေပြီးညံလိုက်ဖို့ယခုကံဖြစ်တယ်ကံဖြစ်တဲ့နောက်ကနေပြီးတော့ညံလိုက်ဖို့ညံလိုက်ဖို့ဆိုတော့ဩအရှိနောက်ကအသိလိုက်ရမှာပါလားသဘောကျဘယ်လိုပါလဲမရှိနောက်ကအသိလိုက်ရင်သွားရောပေါ့မှန်ပါပါဒါဖြင့်ဒကာဓမ္မတို့ဘယ်လိုမှတ်ကြမလဲအရှိနောက်ကအရှိနောက်ကအသိလိုက်ရမယ်အရှိနောက်ဆိုတဲ့ဥစ္စာယခုပြစ်စုပါမှန်ပါ အသေးဆိုတာလည်းယခုပြစ္ဆုတ်ပံပြစ္ဆုတ်ပံပြစ္ဆုတ်ပံခြင်းမှကြိုက်တော့မယ်ဆိုတာသေသေးချာချာမှတ်ပါမှန်ပါဗျာအရှိနောက်ကအသိရပါဗျာအဲ့ဒါနဲ့အရှိကလည်းပြစ္ဆုတ်ပံအသိကရောပြစ္ဆုတ်ပံပါဗျာဩဒီလဲဆိုတော့တွေ့ကြတာပေါ့ဗျာမတွေ့ဘူးလားတွေ့ပါဗျာအင်းတွေ့တယ်ဆိုလို့ရှိရင်ဖြင့်မောင်မရတို့ပူရရှိသေးလားမရှိပါဘူးဗျာအင်းအိဋ္ဌာနဲ့မက္ကနဲ့တန်းသွားမတန်းဘူးလားတန်းပါဗျာအဲ့ဒါကိုဒကာဓမ္မတို့ယခု၃မျိုးပြလိုက်တယ်နော် သုံးမျိုးပြလိုက်တော့ရှင်အာနန္ဒာကကဲကွာတဲ့မင်းဝါ40တိုင်တိုင်ဆန္ဒမင်းကြီးလက်ကြီးလာပြီဥပဒနာလို့လည်းမင်းလုပ်တယ်လုပ်ပြီးဒီကလာလာမင်းဒီဒုက္ခခတ်သိငိမ့်တဲ့နိဗ္ဗာန်လည်းမရဘူးမရတဲ့ပြန်မင်းမှာပြန်ပြန်ပြီးဒီကလာကြောက်လန့်တာလည်းပေါ်တယ်ကြောက်လန့်တာလည်းပေါ်တယ်ဒါဖြင့်ငါဘယ်နဲ့လောက်ရမလို့ဆိုတဲ့အတ္တဒိဋ္ဌိကလည်းပြန်ပြန်ပြီးဒီကလာ သက္ကာရတိကလည်းပြန်ပြန်ပြီးကလာပေါ်နေတယ်ဆိုတော့မင်းဟာသေချာမှတ်ပါကွာတဲ့ပရိစ္ဆသမုပ္ပါယခုဖြစ်တဲ့ပရိစ္ဆသမုပ္ပါကိုနားမလဲဘဲနဲ့မင်းရှုနေတဲ့အတွက်မင်းဟာကုသိုလ်မရဘူးလို့တော့ငါမဟောဘူးကုသိုလ်တော့ရတယ်နိဗ္ဗာန်မရဘူးကွာရှင်းရှင်းပါပရိစ္ဆသမုပ္ပါလည်းနားမလဲဒိဋ္ဌိမဖြုတ်ဘဲနဲ့ရှုနေရင်ကုသိုလ်တော့ရပါတယ်နိဗ္ဗာန်တော့မရဘူးဒိဋ္ဌိခံလို့ ရှင်းမလားရှင်းပါပြီဩဒါဖြင့်ဒကာဓမ္မတို့ဒီစကားဟာအတော်ကိုအရေးကြီးပါလားဆိုတဲ့ဥစ္စာသေသေးချာချာပေါ်လာမှန်ပါပါဘယ်ခါကလာမှမကြဘူးတဲ့စကားပဲဆိုတာလေတကပြမှတ်ရမှာမှန်ပါပါဗျာရှင်းပြီနော်ရှင်းပါဗျာဟောမေးတာဖြင့်ဟောဒီသုံးခုပါဒကာဓမ္မသမင်းစားတယ်မစားရမနေနိုင်ဘူးဟုတ်ယူခဲ့ပါဩတယ်မှန်ပါတဏှာဥပါဒဝိသိကယူခဲ့ပါလို့ဩတာ ငါ့ကိုလာခဲ့ရမလားဆိုရင်ကာယကံဖြစ်မယ်သဘောကျလားကောင်းပြီဒါဖြင့်ဒကာရမတို့ဩဒီဒကာရမတွေသမင်းစာရာသနာပါပြီတော့တယ်သမင်းစာရာလားဒေဝစာရာလားလားမေးဖို့လိုတော့ရင်းပြီဗလားအဲသမင်းစာရာလားဒေဝစာရာလားဆိုရင်မသိရင်မသိရင်မသိရင်ဒေဝစာရာဒီကံမြောက်သွားပြီမြောက်ဘူးလားမြောက်ပါဘူး။ဒါရင်ကာမဘဝပြည့်စရာဒေဥ္စာတိယဒေဥ္ရမဇာတိသွားဖြစ်မှန်ပါဗျာ ဘာလို့တော့သူတဏှာဥပါဒံကံကိုဗျဒါကလည်းအကုသို့ဒါရောအကုသို့နင်းဒါပြန်သူအုပ်ချုပ်တဲ့ကံဘာကံခေါ်မလဲအကုသို့ကံတဲ့ကာမကွာဖြစ်เสียအပဲဇာတိအဲ့ဒီဒေဝုဒ္ဓမှာဇာတိသွားဖြစ်နေရတော့ပြီးသွားဖြစ်တယ်မှန်ပါပါကဲဥပါကြောက်เสียလန့်เสียမကောင်းဘူးမှန်ပါပါအဲကိုဓမင်းကိုစားတာဘုရားခိုးစားတာမှတ်လို့ဒုံလို့ပဲခင်ဗျားတို့ကရှာမရှိကြနဲ့မှန်ပါပါရိပ်မိလားမှန်ပါပါရှာရှိခြင်းတဲ့တို့တရားဓမ္မတွေဟမ် ကိုယ်တွင်ကိုယ်စားတာဘာလို့များရှိသူဟာသူမှမသိတော့ခက်ကြီးပဲဟုတ်လားသူကထိတ်နာပေါက်နေတာမှပေါက်မှမသိတဲ့ပုဂ္ဂိုလ်ကယူလို့ပြောနေတာမှန်ပါပါမဆုံးနိုင်ဘူးလားကိုယ်တွင်ကိုယ်စားတာဘာဖြစ်ရှိတုံးကျွတ်တော့ဖြင့်ကိုယ်တွင်ကိုယ်စားတာပြည့်ရှိတယ်လို့မယူပါဘူးခိုးစားရင်တော့ဟုတ်တယ်အပြည့်ရှိတယ်အခုတော့ကိုရမင်းကိုစားတဲ့ဥစ္စာပဲကိုစားလို့ကိုထစားလိုက်တာဘာကိစ္စရှိကြဘာမှကိစ္စမရှိဘူးတဲဥမွေရတယ်ပြော ရိပ်မိဘူးလားရိပ်ပါဗျာကောင်းပြီဒါဖြင့်ဟောတပည့်တို့ရှင်မြန်းနဲ့တွေ့ရတာလွန့်เสียမရှိအောင်ဖြစ်နေပါဘောလားလို့ခင်ဗျားတို့ကပြောချင်ပြောတယ်ပြောချင်ကြဘူးလားလွန့်เสียတော့မရှိဘူးပြောဘူးလည်းပြောနည်းနည်းမှလောက်လို့မရဘူးဆိုတဲ့အိဗယ်မျိုးခင်ဗျားတို့မှရောက်သွားမယ်စိတ်ထဲမှာသိကျဉ်ကြသွားမယ်ဆိုပါတော့မကျဉ်ကြပေဘူးလားဘာလို့လဲကျဉ်ကြတာတော့မဲတော့ငါ့ဘုရားချောင်းချောင်းလေးလားလို့ဘာမှမသိဘဲနဲ့တောင်းနေလားလို့ကျဉ်ကြတယ် တပည့်ကြဘယ်နဲ့ကြောင့်ကျင်းကြတာတောင်းနေတယ်ဆိုတော့ကလေးလိုနေလာလို့ဘယ်နဲ့ဆိုကြကလေးကတောင်းနေတာပဲကိုကလေးတောင်းနေသလိုကိုလူကြီးသာဖြစ်နေတယ်ကိုခန္ဓာပြိဿသမုပ္ပါကိုကိုမသိဘူးမှန်ပါပါအဲ့တော့တောင်းနေပဲမရဘူးတောင်းနေပါဘူးအဲ့တော့တောင်းနေတဲ့ပုဂ္ဂိုလ်ကိုတောင်းနေဖို့ပြောတဲ့အခါကျလို့ရှင်ကျင်းကြတယ်လို့ဖြစ်လာမှန်ပါပါ မသိတာသိအောင်ပြောလို့ရှိရင်ဖြင့်ကျင်းချက်တယ်ဆိုတဲ့အိဗယ်ပါလာတယ်နော်မှန်ပါဒါကြောင့်ပပသမိန်ရပတိမနောဆိုတော့ဘုရားသခင်ကိုရမေကြီးကဘွာတဲ့သတ္တဝါရှိကဒီလိုသွားရမယ်ဆိုရင်ကြိုက်တယ်ဒီလိုအစဉ်တိုင်းသွားရမယ်ဆိုရင်ကြိုက်တယ်တဲ့ဒီလိုစဉ်တိုင်းသွားရမယ်ဆိုကြိုက်တယ်ဒီလိုဆန်တက်ရမယ်ဆိုသတ္တဝါမကြိုက်ဘူးဒါဖြင့်အစဉ်တိုင်းသွားရရင် ဆန်တဲ့ရမယ်အဲစုံလန်းကိုကြိုက်တယ်ဆန်လန်းကိုမကြိုက်ဘူးတတ်တော်ထုံးစံဘယ်လိုပါလဲစုံလန်းကိုကြိုက်တယ်ဆန်လန်းကိုမကြိုက်ဘူးတဏှာဥပါဒံကံဇာတိဇရာမရဏသူကြိုက်တယ်ဟဲ့ဒီလိုမဖြစ်စီနဲ့ဆိုလို့ရှိရင်ဖြင့်လွန်စရာမရှိဘူးပြောလာစုံလန်းကသာသူကြိုက်နေတာဟုတ်ဆန်လန်းကြတော့အဲဘုန်းကြီးက ဒကာတော်မတို့ခင်ဗျားတို့သုံးနဲ့ဆုံလာတယ်ဝဲတွေလည်းတွေ့ကြလာပါပြီသိချင်းတို့လည်းသိကြတာများလာပါပြီဒီဆုံးနေဖြင့်ရပ်ဖြောင်ရပ်ပါလို့ပြောလိုက်ပြောလိုက်တော့ဘုန်းကြီးကကာလဒေသလိုက်ဒကာဓမ္မတွေအမှန်ကရုဏာရှိထားပြီးဒီကာလဆန်းလန်းလိုက်ပါဆိုတော့တဏှာပေါ်လိုက်တဏှာဖြစ်ပြီသဘောကျတဏှာပေါ်လိုက်ရှိကိုဆန်းပါ ရှင်းမလားဘာလဲကမှာတော့ရှင်းရှင်းကိုဆန်ခင်ဗျားတို့ဒီစုံတယ်လို့ခဲနေတာသဘောကျလားရှေ့ကိုပါလို့အောင်ရှေ့ကိုဆမ်းမှာကျုပ်တော့သိတော့လွတ်လေတော့တပေါင်းအစုံတန်လုံးလို့ရိမ့်မိပလားလက်လက်တော့တာပါတော့အစုံတန်လုံးလို့ဆိုတာသဘောကျကောင်းပြီဒါဖြင့်အခုယနေ့ညမှာစုံတန်းလို့တော့ဒကာဓမ္မတွေဆရာမလို့ပါဘူးမှန်ပါပါဥပအောင် လိုပါဘူးမလိုပါဘူးဆန်လန်းမှလိုနေလိုပါတယ်အဲဆန်လန်းဆိုရင်တော့ဟောဒီတဏှာဖြစ်တဲ့နောက်ကပါလိုက်ရမက်လိုက်မက်လိုက်ရမက်လိုက်တော့တဏှာချုပ်မသွားဘူးလားချုပ်သွားပါတယ်ချုပ်သွားတဲ့အခါကျတော့တဏှာကအစပြောက်ကချုပ်စမ်းပါစီဆိုလို့ရှိရင်ဒါနိဗ္ဗာန်ပဲတဏှာနိရောဓနိဗ္ဗာန်ဒါမဲ့ညာဖြစ်ဆန်လန်းလိုက်လိုက်တော့နိဗ္ဗာန်နဲ့မဲ့ညာဖြစ်လာဆုံးလန်းလိုက်လိုက်တော့ကာမဘောပစ္စည်းဒေဥပဲပြန်ရမရဘူးလားရပါဘူး ကတော့ဆိုသွားတယ်ဟုတ်ပါဘူးဒါကဖြင့်ဒကာဓမ္မတို့ဘယ်လမ်းလိုက်ဖို့သင့်ပါလဲငါဘုရားပွင့်လာတာပရိသောတာဂမိနိဗ္ဗုဏတဲ့ငါဘုရားပွင့်လာတဲ့ဥစ္စာဒီကားရှင်တရားစီကြီးကိုတီးဖို့ပွင့်လာတာသူတို့သွားနေတဲ့လမ်းကိုအကုန်တခါတည်းအထက်ဆံဖို့ရကြီးငါပြရမှာဖြစ်နေတယ်ဘုရားတခါတည်းပြောတာပဲမှန်ပါပါတော့ကြလားဒါဖြင့်ဓမ္မတွေဘယ်လမ်းလိုက်မှจิตတို့သည် ခྱི་ပေါက်မယ်ဒုက္ခကင်းမယ်ဆိုတာကသိကြပါလားသိကြပါဘူးဘယ်လမ်းလိုက်ရဆန္ဒလိုက်ရင်ကိုယ်ရှိကပေါ်တာကိုကိုဖြစ်ဖြစ်ရှိရတယ်ရှင်းမလားရှင်းပါဘူးကိုယ်ရှိကပေါ်တာကိုကိုဖြစ်ဖြစ်ရှိရတယ်ဒါပြန်အထက်ဆန်ရှုမှန်ပါဘူးမဉ္ဇဏ်ကနောက်ထားမှန်ပါဘူးအထက်ဖြစ်တဲ့တရားတွေကိုဆန်ရှုအဲအထက်ဖြစ်တဲ့တရားကိုအဆန်ထားပြီးရှုပါရှင်းရပါလားရှင်းပါဒါဖြင့်ပါပသမင်ရပတိမနောဆိုတော့ဒီစိတ်တွေအားအောက်တာစုံလို့ရှိတယ်မှန်ပါ ရိပ်မိစိတ်တရားကလည်းဘိုက်စုသွားကြဆိုဆိုလို့ရှိရင်အဖော်မြင်မဲနှိလို့ရတရားနာသွားကြဆိုဆိုတော့ဣစ္ဆာတွေကမပြီးသေးလို့ဒီလိုလိုက်ရင်လားမှန်ပါပါစုံလန်းကြတာရပါရပါလွယ်ဘူးလားမှန်ပါဆန်းလန်းကြတာမရဘူးမရဘူးသဘောပါလားအဲ့ဒါဖခင်နဲ့ဒီတိုင်းဟောတာပါပဲဘုန်းကြီးတို့တွေဟောတယ်လို့ဒီလိုမျိုးပါနဲ့နော် ောင်းနေတာပြန်ဒကာဓမ္မတော့နိဗ္ဗာန်ဆိုတာဆံလန်းလားဆုံလန်းလားဆံလန်းလားဆံလန်းပါဗျာကဲခင်ဗျားတို့ကဥပဒနာရှုကြည့်ရှေ့ကရှုရတယ်လားနောက်ကရှုရတယ်နောက်ကရှေ့ကရှုရတယ်ရှေ့ကရှုတော့မှနောက်ကမက်ပေါ်လာတာဟုတ်ရင်းပြီလားဥပါဟမ်ရှေ့ကရှုမှပေါ်တယ်နောက်ကရှုနေလို့ပေါ်မှပေါ်သေးတယ်ဒါရင်ဒကာဓမ္မတော့နေရာကြကြဒါဖြင့်ဒီဒကာဓမ္မတွေဒီယနေ့ကစပြီးဒီကရဘယ်လမ်းပြောင်းကြ စုံငန်းကဖြင့်ဖုံးနေခဲ့ပြီတပတ်ကြစုံငန်းကတော့ဒီနေ့စဘယ်လမ်းလဲဩဆန်းလမ်းလိုက်ပါဆိုလို့ရှိရင်ပြမအားရများရှုပ်နေပြီမလားဘာလို့စုံရတာအတွက်လုံးလို့ရင်းမိပါစုံရတာဘယ်နဲ့ဖြစ်စုံရတာအတွက်လုံးလို့အဲ့ဒါကြောင့်မအားဘူးဆိုလို့ရှိရင်ဖြင့်ခင်ဗျားတို့ကကျင်သားရတာကြီးကိုဝါဒနာကြီးမဖြောက်ပြရစီနဲ့တပည့်တော်တို့သွားရအမြင်နေပဲနေရာကိုလည်းပြန်မရစီဆိုတာနဲ့ကော တူပါပါအမြင်နေရာကပဲလေးဘူးသဘောပါဟုတ်လားကိုင်းတာဖြင့်ဒကာဓမ္မတို့အပေဟာခင်များတို့ဆမ်းမမိတာနဲ့ကိုယ်စိတ်ပြုလို့ငရေမီးလေးခင်များတို့လှဲစီးတရားတိုက်တဲ့သစ္စာစုပြစ်ကြည့်ဘုံနဲ့ဆိုရင်ရတာနဲ့ပြဖြစ်တယ်လည်းချက်တယ်ခန္ဓာရင်ရှိပါမလားရှိပါနိုင်ပါဘူးလဲစီတရားလောက်ရှိတဲ့သစ္စာဆိုကိုယ်စိတ်ပြီးတော့မိကလေးကငရဲမှုကိုယူထဲပါ ရန်လာတစ်ပါးယူထဲလို့ပြောတာနော်မှန်ပါဗျာအဲ့ဒါထဲရကြတာနဲ့ပြာကြတာနဲ့တစ်ချက်တည်းပဲမှန်ပါဒကာဓမ္မတို့သုံးလမ်းသမားဒီဒီဒီမီးကြတော့ဒကာဓမ္မတို့ဘယ်နည်းနဲ့ခန္ဓာရည်ရှိပါမလဲမေးလိုက်ခန္ဓာရည်ရှိပါဗျာမရှိဘူးနော်မရှိတာမရှိတယ်တဲ့ဒကာဓမ္မတို့ပြာကြသွားတယ်ဆိုတဲ့ဥစ္စာတော့ဩပြာကြပြီတခါသူဒီနည်းနဲ့လောင်ပြီးသေသွားတာပဲ ဆိုလို့ရှိရင်လည်းငရဲမှုချက်ပုံကိုပြောတာပါလေခင်ဗျားတို့ရောက်တဲ့ငရဲအိုးကြတော့သိကူမသိဘူးလေဒီမိကလည်းလောင်ရက်ပဲသိလည်းမသိဘူးမိကလည်းလောင်ရက်ပါအင်းကြားတဲ့ပုဂ္ဂိုလ်ကမသိပါဘူးသိလည်းမသိဘူးလေမိကတော့ထက်တာအမှန်ပဲတဲ့ချက်ပုံပြောတာကတော့ခုနကအတိုင်းတို့တော့ခင်ဗျားတို့ကြားရောက်တဲ့ပုဂ္ဂိုလ်သိပါတော့လားဆိုတော့မသိဘူးကံကတခါလဲဆက်ဆက်ပေးဓမ္မလောင်လို့ပြည့်စည်လိုက်အစားထိုးပေးလိုက် မိလောင်လို့ပြည့်စည်လိုက်ဒါဖြင့်ငရဲကမဆုံးမရှင်းပါလို့နေမယ်အစောဆုံးနဲ့ခံနေရမယ်သဘောပါအဲ့တော့ဒကာရမတို့ဩအမှန်တန်ကြောက်เสียကောင်းတဲ့လမ်းပါလားဆန်းလန်းလိုက်တာအေးပါတယ်ဆိုတာကိုယနေ့ဆုံးဖြတ်ချက်ချစီခြင်းလေသဘောကျကောင်းပြီဒါဖြင့်ဆန်းလန်းလိုက်ခြင်းတော့ယနေ့အလုပ်တရားပဲရေလေလေဟောပါမယ်ဒကာရမတို့အလုပ်တရားကိုရှင်အနန္ဒဟောဖို့ ကဲကွာတဲ့ဆန္ဒမင်းလုံနေတဲ့လောက်ဟာဒိဋ္ဌိမခွာပရိစ္ဆေသမုပ္ပါမပါမင်းဟာမင်းဖြစ်ပြဖြစ်ပြလို့မင်းရှုနေတဲ့ဥစ္စာမင်းတော့ဖြင့်ဒါအနှစ်ပေါင်း40တောင်ကြာတဲ့ဥစ္စာမင်းဒီပရိစ္ဆေသမုပ္ပါမပါဒိဋ္ဌိမခွာလို့ကွာလို့သေချာချာဆွဲချက်တင်လိုက်တယ်ဥပအောင်ဘုရုတင်လိုက်တယ်ခန္ဓာတင်လိုက်တယ်ခန္ဓာအပေါ်မှာတင်လိုက်တယ်ဟုတ်ပါဘူး ရင်းပြီကြဆန္ဒဘယ်လိုတင်လိုက်ပါလဲပရိစ္ဆေသမုပ္ပါဒ်လည်းမပါဒိဋ္ဌိလည်းမပါမခွာရဲနဲ့ပဲဖြစ်ဖြစ်ဖြစ်ဖြစ်ဝိနိစ္စဒုက္ခအနတ္တလုံနေတဲ့တည်းမင်းကိုကျိုးနေကြတာကွာသိကြကြသိကြပါဘူးဩဒါဖြင့်ခင်ဗျားတို့အခုတရားနာကြတဲ့ခွန်ကြီးတို့တရားဓမ္မတွေအားလုံးပေါ့ဗျာဖြစ်ဖြစ်အိဋ္ဌလုံးမဲ့ကြံလို့ရှိရင် လူသေးတယ်ဆိုတာတော့ဒီတရားပွဲမှာအကုန်သိပါပြီမသိသေးဘူးလားသိပါပါအဲဘာခွာရမလဲ ဒိဋ္ဌိခွာရင်ဘာနာလဲရမလဲခန္ဓာပရိစ္ဆသမုပ္ပါနော်အတိတ်ကရအတိတ်ပရိစ္ဆသမုပ္ပါကြီးများသွားပြီးခင်ဗျားတို့ကမလောလိုက်ပါနဲ့မှန်ပါပါအနာဂတ်ပရိစ္ဆသမုပ္ပါကြီးများသွားမမျောလင့်လိုက်ပါနဲ့ခင်ဗျားတို့နဲ့ဘာမှမဆိုင်လို့ပါဟုတ်လားမြောက်ကျန်းစားတော့ဘောပဲမခင်ဗျားတို့တေကြနေအပူပါပဲမှန်ပါပါဟိုအဝေးကြီးကိုဗျမှန်ပါပါသွားကြလားအင်းရှင်းတော့ကမြန်မာရှင်နေတဲ့ကောင်းစားရတာဆိုမှခင်ဗျားတို့ဒီမကြနဲ့အလကားပဲမဆိုင်တော့ လွန်သွားပြီမဟုတ်လားအဲခမည်းတော်နဲ့တွေ့တဲ့အချိန်ခမည်းတော်လက်ရှိနဲ့ခမည်းတော်ညာနဲ့သာတွဲကြပါမှန်ပါဗျာသဘောကျလားမှန်ပါကောင်းပြီဒါဖြင့်သနာတဲ့မင်းဒီကားလို့ရှင်ပြိဿသမုပ္ပါဒီတက္ကရာဒိဋ္ဌိကလည်းမခွာတက္ကရာဒိဋ္ဌိမခွာတော့သတ္တရဥစ္စေတကလည်းမင်းမှာမပြုတ်ထိုးရတဲ့မပြုတ်ဖဲနဲ့ပြိဿသမုပ္ပါလည်းမင်းကလေ့လာပြီးကြတာခန္ဓာပြိဿသမုပ္ပါလည်းမင်းကလည်း မသိတဲ့အတွက်မင်းမှာပြင်နှစ်ပေါင်းလေးတဲ့အတိုင်းနဲ့အားနေတဲ့ဝိပဿနာနဲ့မင်းချိန်ကုန်ရတာကွာမင်းတယ်နင့်လာတယ်ဒီမှာလည်းဒီလိုဆရာဝန်ကောင်းနဲ့မတွေ့လို့ရှိရင်အပေါင်းအထုံနေတယ်မင်းနဲ့လာတယ်ဖြေရမှာမှန်ပါဗျာဒီနှစ်ခုမပါလို့ရှိရင်မှန်ပါဗျာဖြေတယ်ကူလားဖြေပါဗျာအဲ့ဒါကြောင့်စာအုပ်ကြည့်ရုံနဲ့ဥပအောင်မရသေးဘူးမှန်ပါဗျာရပါမလားမရပါဘူးမရသေးဘူးတရားဓမ္မတို့သေသေးချာချာဆရာကောင်းသမားကောင်းရှာရမှာဖြစ်တော့မယ်ဆိုတာတော့ဖြင့်မှတ်လိုက်ပါမှန်ပါဗျာ ကိုင်းလာပြီရှင်အနန္ဒာကိုဆွဲချက်တင်လိုက်တာမင်းအသက်္ကာရိတိတံဖြုတ်ခန္ဓာပရိစ္ဆေသုံးပါးလည်းနားမလည်ဘူးဒါကြောင့်မင်းနဘေးကသုံးပုံနဲ့ရှာလိုက်တဲ့အခါကိစ္ဆာနာနှွယ်ဖြစ်တဲ့ယံကိုပရိစ္ဆေသမုပ္ပါနဲ့သက္ကာယဖြုတ်ပုံအဲ့ဒါမင်းမင်းနဲ့အလျော်ဆုံးပဲกว่าဆိုပြီးကြလားအဲ့ဒီဘုရားလက်ထက်ကကိစ္ဆာနာနှွယ်ဖြစ်တဲ့ပုဂ္ဂိုလ်ကိုဟောတဲ့တရားကိုပေးပေးဖြာဖြာသူ့လက်ကင်ပြရတာမှန်ပါပါရှင်းပြီနော်ရှင်းပါပြီအဲ့ဒါပြန်ဒကာတော်မတို့အဲ့ဒီတရားက ။ဘာရနေသည့်တော့ကိစ္စကလောကရေပုံနဲ့အဋ္ဌိတင်္ဆာနတ္ထိတင်္ဆာဒါပါဠိတော်။ဘာမှနားမလဲပါဘူးတရားဓမ္မတွေနော်။အဲ့တော့ဒီလိုပါကွာတဲ့ဖြစ်တာကိုမသိလို့ရှင်းရင်လေတဲ့ဒီဒီတရားလေးချုပ်သွားလို့ဒီတရားလေးဖြစ်တာကလည်းမသိကြကြဘူးသိကြပါဘူးပထမဥမာမဲတဏှာချုပ်သွားတော့ဥပါဒဏ်ကမပေါ်လာဘူးလားပေါ်လာပါဘူးအင်းဥပါဒဏ်ပေါ်လာတာကိုသိပြန်လို့ရှင်းရင်လေ ဒကာဓမ္မတို့ဥစ္စေတဒိဋ္ဌိဖြစ်သေးရဲ့လားဖြစ်ပါဗျာပရမတရားလေးတဏှာလေးချုပ်သွားတာမြင်လိုက်တဲ့ဖြင့်လေတက္ကရာဒိဋ္ဌိနဲ့တတ္တရာဒိဋ္ဌိရှိသေးရဲ့လားမရှိပါဘူးဗျာသူချုပ်သွားလဲဒုတိယပေါ်လာတာထောက်လိုက်ပြန်လို့ရှိရင်လေဩအကြောင်းကျိုးမပြတ်ပါလားဆိုတော့ပေါ်လာပေါ်လာဟုတ်လားဒါဖြင့်ပထမချုပ်သွားတဲ့တရားတွေမှာဒကာဓမ္မတို့ပထမဖြစ်ပေါ်လာတဲ့တရားလေးကိုခင်ဗျားတို့ချုပ်သွားပြီဖြစ်ပြီးပြတ်သွားဘူးလား သက်ပြတ်သွားဟမ်ပြတ်သွားပြီဆိုတာသိလိုက်တော့ဒကာဓမ္မတို့သက္ကာရိရှိလည်းပြုတ်ပါတယ်ငါမဟုတ်လို့သေးတယ်ဆိုတာကပြုတ်ဘူးလားပြုတ်ပါတယ်အင်းမခိုင်မြဲဘူးဆိုတော့ကောမခိုင်မြဲလို့ပဲပြတ်တာပဲဆိုတာကိုမယူနိုင်ဘူးနိုင်ပါဘူးအင်းဒါပြန်သက္ကာရိရှိကောပြုတ်ပါတယ်အင်းငါမဟုတ်လို့ပြဲမခိုင်လို့ပြဲရှင်းမလားရှင်းပါဘူးငါမဟုတ်လို့ပြဲဆိုတာကငါမဟုတ်လို့ဆိုတာသက္ကာရိရှိဖြုတ်တယ်မှန်ပါတပည့်ကြမခိုင်လို့ပြဲဆိုတာကသတ္တရာဒိဋ္ဌိဖြုတ်လိုက်တယ်။ငါမဟုတ်လို့ ပြည့်တယ်အဲ့ဒါဘာဖြုတ်လိုက်မခိုင်လို့ပြည့်ဟောဒါဖြင့်ပထမအပြက်ကလေးမြင်လိုက်လို့ရှိရင်ပဲဓမ္မတို့အမှန်တန်သေးချာသွားပြီမှန်ပါဘူးဘာဝင်သိသိချာသွားပြီမှန်ပါရှင်းကြပါလားရှင်းပါပါအဲဘရမတရားလေးချုပ်သွား냐ဆိုတော့တရားဓမ္မတွေနောက်တရားလေးကဆာလာပြီဆိုတဲ့သဘောလေးကမပေါ်လာဘူးလားပေါ်လာပါဘူးအဲသူအကြောင်းကင်းသလားတဲ့ အကြောင်းမကင်းဘူးလားအကြောင်းမကင်းပါဘူးအဲမကင်းတော့အရင်အကြောင်းကခြေစုပ်ပြုထားခဲ့လို့နောက်အကျိုးဖြစ်တဲ့ဆွဲလမ်းမှုပေါ်လာတယ်မှန်ပါပါမဆွနိုင်ဘူးလားဆွနိုင်ပါအဲ့ဒါသိပြန်တော့လေဒကာရမတို့အရင်အကြောင်းကသူ့ကြောင့်သူသိမ့်သွားတယ်သူများဘာမှအဆက်တော့မရှိခဲ့ဘူးလို့ဆိုလို့ရပါမလားမရပါဘူးအဆက်တွေထားခဲ့မှန်ပါပါအဆက်တွေထားခဲ့တာထောက်လိုက်တော့ဘယ်လိတိရှင်သွားတယ်ဟုတ်တယ်ဟုတ်တယ်အဲ့ဒါလေးဆိုတော့ပြတ်သွားတာကြီးပဲအခုတော့မပြတ်ပါလားအကြောင်းကျိုးဆက်ရပါလားဆိုတာ တပတ်ကြကြပါမသိလို့ဆိုတော့ရှင်ရဏဒါဟောလိုက်တယ်ဒေါရမေတိတော်ကိစ္စရဏလောကယေဘိနအဋ္ဌိတင်္ဆာနတ္တိတင်္ဆာတဲ့အဋ္ဌိတင်္ဆာဆိုတာသောတရာဒိဋ္ဌိဖြစ်တတ်တယ်ကွာနတ္တိတင်္ဆာဆိုတာဥစ္စေရာဒိဋ္ဌိဖြစ်တတ်တယ်ကွာပြိဿံကနားမလဲလို့ရှိရင်မှန်ပါပါရှင်းမလားရှင်းပါပါလောကသမုဒ္ဒယံခောကိစ္စယထာဘုဒ္ဓံသဝပညာပါရာလောကေနတ္တိတသာနာဟောတိတဲ့ဖြစ်တာလေးမြင်လိုက်လို့ရှိရင်မဥစ္စေရာဒိဋ္ဌိကတော့သေချာချာဒကာရမတို့စဉ်းစားပါပဲတဲ့ သဘောကျလားပြစ်တာလေးမြင်လိုက်ရင်သတ္တရတိကဖြစ်တာမြင်လိုက်ရင်အဲဖြစ်တာမြင်လိုက်ရင်နောက်တရားလေးဖြစ်တာမြင်လိုက်ရင်ဘာဆိုကြမလဲအဲအရင်တရားလေးပြက်တာမြင်လိုက်ရင်အဲသတ္တရာလေးပြီးတော့တက္ကရာရောလိုက်တော့ရှင်းမလားပြန်မေးရစီဒကာဓမ္မတို့ဒီအမှန်ကြီးလုံးလို့ရှင်နာဟောတာအလွန်ရေးကြီးလုံးလို့ တဏှာချုပ်သွားတော့ဥပါဒံပေါ်တော့နော်မှန်ပါဗျာအဲတဏှာလေးချုပ်သွားတာမြင်လိုက်လို့ရှိရင်ဖြင့်ဒကာဓမ္မတို့ဘာရှင်သွားပါလဲတက္ကရာဒိဋ္ဌိနှင်းတက္ကရာဒိဋ္ဌိရှင်သွားတယ်တက္ကရာဒိဋ္ဌိဆိုတော့ငါငါလည်းမဟုတ်ဘူးမှန်ပါခိုင်တာဟုတ်ရဲ့ဟုတ်ပါဘူးငါလည်းမဟုတ်ခိုင်တာလည်းမဟုတ်ဒါကြောင့်ပျက်စီးတယ်မှန်ပါရှင်းမလားမှန်ပါခိုင်သူလည်းချုပ်သွားတယ်ဥပါဒံလေးကတော့ပေါ်လာပေါ်လာ အင်းသူဘောလာကမြင်လိုက်ပြီးဖြစ်နေတယ်ဓမ္မတို့ဘယ်လိတိရှင်သွားပြန်ဩဒီဥစ္စာဒီလိုရှင်းမှပဲလင်းတော့တယ်ဆိုတာဖြင့်ဓမ္မတွေလေးစားစွာနဲ့မှားတော့မယ်မှတ်ထိုက်ဘူးလားမှတ်ထိုက်ပါဗျာတော်တော်ရေးကြည့်နော်ဒါဖြင့်ဒီလိုသိလိုက်တော့ကွာတဲ့ရှင်လည်းကမင်းဒီလိုရှိလိုက်တဲ့အခါကြလို့ရှင်ဖြင့်တဲ့ ဏှာဥပါဒံကဘယ်ဟာများဆွဲသေးသလိုတဲ့တဏှာဥပါဒံတွေကဘယ်ဟာဆွဲတော့ဘယ်ဟာငါရဲ့လို့ဆိုရရှိသေးသလိုမေ့ပြီဗျအဲ့ဒါဒီဖြစ်တာနဲ့ပြက်တာလေးပဲအင်းတရားကလည်းပြစ်ပြီးပြက်သွားတယ်နောက်တရားကလည်းဖြစ်လာပြန်တယ်အဲဥပါအောင်လို့ဒီတိုင်းမနေဘူးလားမနေပါဘူးအဲ့ဒါလေးညံလေးနဲ့ကြည့်နေတဲ့ခါကျတော့ဘယ်ဓမ္မတို့ဘယ်လိုသင်လာတော့ဆိုတော့ငါလည်းပြုတ်သွားပြုတ်ပြုတ်ပါညံလေးကြည့်လိုက်တော့ ငါဝမ်းပြုတ်လားပြုတ်ပါဗျာအဲငါလည်းပြုတ်တယ်ငါမဟုတ်ဘူးဩငါမဟုတ်လို့ရှိရင်ဘာပါလိမ့်မလို့ဆိုတော့ဒကာဓမ္မတွေကဒီဘက်မှာခင်ဗျားတို့ရတဲ့ပါဠိကိုနေကုန်းချုပ်လိုက်ဒုက္ခခန္ဓာသာသမှုရိယဟောတိဒီကဆက်လိုက်တာဒီကြတော့ဘုရားကဘယ်လိုဟောလို့ဒုက္ခခန္ဓာသာသမှုရိယဟောတိဩမင်းဟောဒီရှေ့ပိုင်းကဘာလာခဲ့လာခဲ့ကွာဒုက္ခအစုကြီးပဲတပည့်ကြဒါဖြင့်ဒကာဓမ္မတို့အရင်ချုပ်သွားတဲ့ တဏှာလေးရလဲတဲ့သမုဒိယသစ္စာလို့တော့ခေါ်ခြင်းလားဖြစ်တုံးတာခေါ်နိုင်တယ်နောက်ကြတာသူဒီဒုက္ခရောက်သွားတာပဲမဆုံးနိုင်ဘူးလားပြည့်စုံသွားဘူးလားပြည့်စုံပါဘူးပြည့်ဒုက္ခနဲ့မကြုံဘူးလားကြုံပါတယ်အင်းသူကပြည့်ဒုက္ခနဲ့ကြုံတယ်သူကဖြစ်ဒုက္ခနဲ့သွားကြုံမှန်ပါနောက်ကြတော့သူကပြည့်ဒုက္ခနဲ့ကြုံတယ်လေသူကဖြစ်ဒုက္ခနဲ့ကြုံတယ်တပည့်ကြမှန်ပါနောက်ကြတော့သူကဘာနဲ့ကြုံလဲပြည့်ဒုက္ခနဲ့ကြုံတယ်ဒါနဲ့တရားတစ်ခုတစ်ခုမှာဖြစ်စပြည့်ဒုက္ခဟုတ်လားပျောက်သွားတော့ ဖြစ်တဲ့အခါမှာဖြစ်တာပါအင်းပြောက်သွားတော့ပြောက်သွားဩဒါဖြင့်ဒီကနေပြီးနေကုန်းချုပ်လိုက်တာရှေ့ကဖြစ်လာတာဒုက္ခသစ္စာကြီးပဲဖြစ်ဒုက္ခပြည့်ဒုက္ခကြီးပဲလို့ဆိုတော့ပုဂ္ဂိုလ်တ attva များပါသေးလားမပါဘူးဗျာအင်းဒါတက္ကရာတွေကလည်းမပြုတ်လားဗျာပြုတ်ပါဗျာခိုင်ငံကြဲတာများကောမရှိပါဘူးဗျာအင်းကြောင်းကျိုးပြနေတာများကောမရှိပါဘူးအင်းဒုက္ခဖြစ်ဒုက္ခကဖြစ်ဒုက္ခရှုပ်သွားလို့နောက်ဒုက္ခပေါ်လာတာပဲဆိုတာသာအဲတက္ကသစ်တို့ စွဲချက်တင်ရတော့မလားမှန်ပါပါမတင်ရဘူးမရပါဘူးအင်းရှေးဒုက္ခချုပ်သွားလို့နောက်ဒုက္ခအစားထိုးမှန်ပါပါမဆုံးနိုင်ဘူးလားမှန်ပါပါရှေးဒုက္ခချုပ်သွားလို့မှန်ပါပါအဲ့ဒီနောက်ဒုက္ခကလည်းအစံချုပ်သွားပြန်တော့သူကနေပြီးဒုက္ခပဲအစားထိုးထားပြန်မှန်ပါပါတပည့်ရဒါဖြင့်ဒုက္ခချုပ်ရင်ဒုက္ခဖြစ်တာပဲရှိမှန်ပါပါတပည့်ရဘာလို့ရှိပါလဲ။ဒါရင်ခင်ဗျားတို့သဏ္ဍာန်မှာဘယ်ကစစပြိဿသမုပ္ပါစတိုင်းစတိုင်းညာနဲ့ကြည့်ပြီးဒီကလား။ ဒုက္ခဖြစ်ဒုက္ခချုပ်တာမှပဲမှတပါဘာမှမရှိပါဘူးမှန်ပါပါအဲ့ဒီတော့ဒါသူများပြောလားကိုယ်စိတ်ထဲသံဃာများရှိသေးလားမရှိပါဘူးအင်းရှိတဏှာလေးကလည်းဖြစ်ပြီးပြတ်သွားတော့ဒုက္ခဖြစ်ပြီဒုက္ခဖြစ်အင်းဥပါဒံလေးဖြစ်လာပြန်တော့ဥပါဒံဒုက္ခဖြစ်တာပဲတပည့်ကြနောက်ပြည့်စည်သွားပြန်တော့ ဘာလို့လဲကွာရဒီမှာဒုက္ခခန္ဓာသားလို့အကုန်ရှိပိုင်းကဒုက္ခကြီးပါကွာလို့ပြောနေတဲ့ဒီထက်ဒုက္ခတော့ရှားမနေနဲ့တော့ရှားပါသဘောကျအဲဝိညာဉ်ကရှားပြီးခါလာလောဘဝိညာဉ်ကရှားပြီးဒီဘက်မှာအကုန်ဒုက္ခခန္ဓာသားသမှုတွေဟောဒီဒုက္ခကြီးဖြစ်ခဲ့ပါလေကွာမဟုတ်လားဟုတ်ပါဗျာအဲ့ဒါထောက်လိုက်တဲ့ဖြင့်လဲကိုရှိတယ်လဲအင်းဖြစ်တာလည်းပြတ်မလို့ဆိုတာခင်ဗျားတို့သိမှန်ပါဘူးအင်းဖြစ်တာလည်းသိမလို့ဆိုတာသိတော့ဖြစ်ဒုက္ခလည်းခင်ဗျားတို့သိကြပါတယ်မှန်ပါ ဒီဒုက္ခနဲ့ကြုံသွားတယ်လေခင်ဗျားတို့ညာအောင်မှာပါပဲတပည့်ကြလားဒီဒုက္ခလည်းခင်ဗျားတို့ရှေ့တယ်မှာပဲဒီဒုက္ခရောရှေ့တယ်ပါခင်ဗျားတို့ရှေ့တယ်မွေးပြီခင်ဗျားတို့ရှေ့တယ်သေတဲ့ပရိစ္ဆာသမုပ္ပါခင်ဗျားတို့ခန္ဓာဆိုတော့ကိုမွေးကိုသေတာကိုကိုကိုယ်လည်းမြင်လိုက်တယ်မှန်ပါပါတပည့်ကြလားကိုကိုယ်တိုင်းဖြစ်ပြီကိုကိုယ်တိုင်းပြတ်တာကိုဆရာပေးတဲ့ညာနဲ့ကြည့်လိုက်တဲ့အခါကျတော့ အင်းကိုမွေးတာလဲကိုသိပါတယ်ကိုသေးတာလဲကိုသိပါတယ်ဩဒါဖြင့်အမွေးရောက်လာလို့ဆိုတော့ဒကာရမတို့သေနာပေါ်တာပဲရှိတယ်မှန်ပါပါတပည့်ကြမှန်ပါပါအဲနောက်ပြည့်စည်သွားတော့သေတာပဲရှိတယ်လို့မဆိုလိုက်ဘူးမှန်ပါဗျာဘယ်တော့မှကြာလို့တော့မကြာပါဘူးမကြာတော့ကြောက်လို့ရှိရင်ဖြင့်ဘယ်ချိန်မှကျက်တော်တွေကလည်းရှင်ဒုက္ခများပါသေးတယ်မှန်ပါဗျာဖြစ်တဲ့ချိန်မှာဖြစ်ပြီးတော့လည်းတခါလဲဖြစ်တယ်ကဒကာရမတို့ ဒုက္ခဘက်ကိုတခါလဲဥတည့်လာဖြစ်သေးတယ်ကဥတည့်လာတယ်ဆိုတော့သစ်ပင်လေးခါကိုင်းကန်းပေါက်လာတယ်ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတွေဒီသစ်ပင်တော့တကောင်းမရှိပါဘူးမှန်ပါပါရှိပါမလားဒီမှာပရမကလေးတခုစားကျင်တဲ့စိတ်ကလေးကခဏလေးပေါ်လာကရှိသေးတယ်ပြည့်မဲ့ပဲဥတည့်လာတာမတည့်ဘူးလားဒါဖြင့်ဖြစ်တာလည်းပဲနဲ့ဆိုကြမှာဖြစ်ဒုက္ခပါဖြစ်ဒုက္ခပဲအဲနောက်ကြတော့ဥတည့်နေတဲ့အချိန်မှာပြည့်ဖက်ပဲလမ်းဆုံးသွား ဘယ်နဲ့ဆိုကြပြည့်စုံပါဗျာအေးသန္တာဒီလိုကြည်စမ်းกว่าသန္တာဒီလိုကြည်စမ်းกว่าရှင်ရဏဟုတ်ပြီဒီလိုကြည်စမ်းမှာกว่าဒုက္ခမောဟဥပ္ပဇ္ဇမာနဥပ္ပဇ္ဇဒုက္ခနိယုဇ္ဇမာနနိယုဇ္ဇိဒုက္ခပြည့်ဒုက္ခချုပ်တာလားကြည်ပေးစမ်းပါกว่าဟောပြီတရားဓမ္မတို့အဲ့တော့သန္တာဟောလာတာဟုတ်ပါလေဘုန်းကြီးတို့ဓမ္မတွေအထောက်အမှားလဲဒီကိုရှိမှာပေါ်လာတဲ့ကိုပြိဿသမုပ္ပါကိုနောက်ညာနဲ့ကြည့်လိုက်တဲ့အခါအော်ဖြစ်ဒုက္ခနဲ့ပြည့်ဒုက္ခမှာတော့ဘာမှမရှိဘူး သဘောကျလားဖြစ်ပေါ်လာတဲ့တရားလေးကိုနောက်ကနေညာနဲ့ကြည့်လိုက်တဲ့အခါကျတော့ရှိသေးရဲ့လားမရှိပါဘူး။ဩမရှိတာမရှိတယ်မိုးပြီးသေးတာတော့မသေးကြဘူးလားသိကြပါဘူး။အဲဒါဖြင့်ဖြစ်ဒုက္ခကမပါဘူးလေ။ပါပါဘူး။ဖြစ်ဒုက္ခကိုပါပါဘူး။အဲကိုကိုတိုင်းတော့မမြင်လဲရပါဘူး။မမြင်လဲရမှာရှင်လားပေါ်သွားတဲ့ကိုယ်သက်တမ်းလေးအဖြစ်အင်းဒကာရမတို့ဖြစ်လက်ဖြစ်တယ်ပြက်လက်ပြက်တယ်ဆိုတော့ညင်းနေဖို့ဥပအောင်လိုသေးတယ်မလိုပါဘူးဗျာမလိုလို့ရှိရင်ဖြင့်တဲ့ ကိုမွေးတာနဲ့ကိုသေးတာကိုကိုယ်တိုင်မြင်လိုက်ရတဲ့အဖြစ်ပဲမှန်ပါပါဘယ်လိုဆိုကြအချိန်ရောက်သိကြလားလို့အမေထုတ်လိုက်မကြပါဘူးအချိန်ရောက်သိမကြဘူးနော်အချိန်ရောက်သိမကြဘဲနဲ့ဒီလိုနေလိုက်တဲ့အခါကျတော့ရှင်ဖြင့်ဩကိုယ်သက်တမ်းဟာဒါပဲကိုမဆွနိုင်ဘူးမဆွနိုင်ပါဘူးအင်းဖြစ်လိုက်အင်းဖြစ်ခါဖြစ်တယ်နဲ့ပြစ်တယ်နဲ့လည်း ကြားတယ်ဘယ်သူမှမချဘူးမချပါဘူးချသေးရလားမချပါဘူးအော်ဒါဖြင့်ဖြစ်ရတာလဲကောင်းနေခြင်းဆိုဆိုစိတ်တော့မပါဘူးမပါပါဘူးအင်းဖြစ်ရတာလဲဝန်းနေလှကြည့်ရဲ့လို့ဆိုစိတ်ပါမပါပါဘူးမပါဘူးတရားဓမ္မတို့ပြစ်ဒဏ်နဲ့ပြစ်ဒဏ်နဲ့ဟာတခါလဲကောင်းငင်မှာလျှက်စစ်လေးလို့ပဲတရားဓမ္မတို့ဝင်းနေသွားတယ်နဲ့ပျောက်သွားတယ်နဲ့ဟာဘာလို့များကြာမပါဘူးအဲပရမခရိယာဒီတိုင်းနဲ့ခင်ဗျားတို့ကနိုင်ဖြစ်တဲ့ခန္ဓာပရိစ္ဆေသမုပ္ပါစိတ်ရှင်လေးပေါ့ဗျာမှန်ပါပါဒီတိုင်းပဲဖြတ်ဆိုပေါ်ပြီးဖြတ်ဆိုပြတ်တာပဲ ရှင်းမလားရှင်းပါပြီဘယ်လိုမှတ်ကြမလဲဖြတ်ဆိုပေါ်ပြီဖြတ်ဆိုပြတ်တာဆိုတော့ဩဘယ်ချိန်ကောင်းလို့ဘယ်ချိန်များဆိုးတယ်လို့ဆိုကြလို့သေးလားမဆိုးပါဘူးအဆိုးကြီးပဲလို့သာဆိုလို့လိုရတယ်တပတ်ကြလားအဖြစ်ဆိုးပြက်ဆိုးဘယ်နဲ့ဆိုကြပြက်ဆိုးအေးဖြစ်ဆိုးအပြက်ဆိုးဆိုတဲ့ဥစ္စာမသေးကြဘူးလားသိကြပါဘူးခိုင်းတာ ဘုရားသခင်ကိုရမေကြီးအလိုတော်ကြဘုသုရမတေရဆရာကလည်းသေချာဟောပါတယ်ဥပ္ပိဇန္တိဝယန္တိရှာဟုတ်လားဒီဒီလျှက်စစ်တိုင်းပဲကွာဥပ္ပိဇန္နဲ့ဝရပဲရှိတာပဲသဘောကျအင်းလျှက်စစ်လေးတွေပဲတဲ့နင်းလာနဲ့ပြက်တယ်နဲ့တစ်ချက်သေးပဲဘယ်လိုဆိုကြအဲခင်ဗျားတို့သဏ္ဍာန်မှာရှိတဲ့လောဘလေးစားခြင်းတဲ့စိတ်ကလေးပေါ့ဗျာဒါလေးနောက်ကနေဆရာဘုန်းကြီးပြောတဲ့မဂ်ငါးပါးလေးနဲ့ အားလုံးဘုန်းကြီးတွေဓမ္မတွေကကြည့်လိုက်တဲ့အခါမှာအော်ဖြစ်တယ်နဲ့ဖြစ်တာသိမြအချိန်နေများရှားနေသလားမရှားပါဘူးဗျာလက်စစ်တိုင်းမှတ်လိုက်မှန်ပါဝင်ပြီးတော့ဘယ်နဲ့နေပြတ်ပါဗျာဒီမှာလဲဖြတ်ဆိုဖြစ်ပြီးဖြတ်ဆိုပြတ်တာမှန်ပါဒါဖြင့်အဖြစ်ဟာလဲဒကာဓမ္မတို့တာယာရရှိရလားမရှိပါဘူးဟိုးဒီဖြစ်မျိုးတော့မကြိုက်ဘူးဒီဖြစ်မျိုးတော့မကြိုက်ဘူးဒီဖြစ်မျိုးကြိုက်သေးရလားမကြိုက်ပါဘူးဘာလဲတော့ဆိုတော့အပြည့်ရှေးရှုနေလို့မကြိုက်တာမှန်ပါ အပြစ်ဘက်ကိုရှေ့ရှုနေလို့ကြိုက်ကြရလားကြိုက်ပါဘူးဒါဖြင့်ဒီဖြစ်မျိုးမကြိုက်တာဒီဒုက္ခသစ္စာဒီဖြစ်မျိုးမကြိုက်တာဒုက္ခသစ္စာဒါဖြင့်ဖြစ်ပြပါသစ္စာဒုက္ခသစ္စာဩဒါဖြင့်တရားဓမ္မတို့ခမည်းတော်ခန္ဓာကိုယ်လေးဟာယခုဒီဇံစားခြင်းတဲ့သဘောလေးစားခြင်းတဲ့တခါတယောက်ဟာတခါနဲ့ဆင်းမှုဆွဲရင်ပေါ့ဗျာမှန်ပါဗျာစားခြင်းတဲ့တခါတယောက်ဟာတဲ့ဒုက္ခနှစ်ခုနဲ့ဒုက္ခနှစ်ခုနဲ့ဆုံးရှုံးသွားချင်မှန်ပါဗျာ စားမဲ့တကားတရားဟာဗာလဲဗျာဒုက္ခတစ်ခုနဲ့ဆုံးပါဘူးအင်းဆိုးလွန်းတဲ့တကားတရားဟာကောဒုက္ခတစ်ခုနဲ့ပေါ်လာတယ်ပေါ်လာပြီသူဘာနဲ့ဆုံးရှုံးဟောဘယ်လိုပဲကြည့်ကြည့်ဒုက္ခတစ်ခုနဲ့ဆုံးရှုံးတာကြီးရှင်းပေါ်တဲ့တရားတွေဘယ်လိုပဲကြည့်ကြည့်ဒုက္ခတစ်ခုနဲ့ဆုံးရှုံးတာမှတော့ဘာပါသေးတယ်အင်းဒုက္ခတစ်ခုနဲ့ဆုံးရှုံးတာမှတော့ဘာမှမပါတော့ဘူးဆိုတော့ ဒုက္ခနှစ်ခုနဲ့ဆုံးရှုံးဒုက္ခကြီးပဲဆိုတာမသိရဘူးလားသိပါပါဗျာဒုက္ခကြီးပဲလို့ဟောဒီရှုတဲ့ဉာဏ်ကပိုင်းပိုင်းမနေနေသိလိုက်မှန်ပါပါရှင်းတိုင်းကဘာကြီးတုံးဒုက္ခပါရှင်းတိုင်းကဒုက္ခကြီးပဲဘုရားသိတယ်နောက်ကလည်းသိတယ် နောက်ကနေမသိဘူးလားသိပါပါအင်းကျတော့ဆန်သိလို့ဗျာအင်းနောက်ကနေမသိကြဘူးလားသိပါပါအင်းရှေ့မှာဘာတွေပါလဲဒုက္ခကြီးပဲဆိုတော့ဩဒုက္ခနည်းနည်းများပါသေးလားမပါပါဘူးချမ်းသာပါသေးလားမပါပါဘူးဒါဖြင့်ခင်ဗျားတို့ကဒုက္ခပိုင်းခြားတယ်ညာဒုက္ခပိုင်းခြားတယ်ဆိုဒါနဲ့ပိုင်းတာမဟုတ်ဘူးအဖြစ်လည်းမကြိုက်တော့ဘူးအပြက်ကောကြိုက်ပါဗျာအပြက်လည်းမကြိုက်ပြက်လည်းမကြိုက်တဲ့ဒုက္ခရှိမှုမကြိုက်ဒုက္ခရှိမှုလို့ဟောဒီမက်ကဆုံးဖြတ်ချက်ချနောက်ကနေပြီလားမှန်ပါဗျာ မချဘူးလားချပါဘူးဘယ်လိုဆုံးမရချပါလဲဒုက္ခကြီးပဲဒကာဓမ္မတွေဘယ်လိုများဆုံးမရချပါလဲဒုက္ခကြီးပဲဩဒါဖြင့်ကျတော့ခန္ဓာပရိစ္ဆေသမုပ္ပါမယ်ဒီချိန်လေးအသက်ရှင်နေတာလဲတဏှာနဲ့အသက်ရှင်နေတာဒုက္ခကြီးပဲဥပါဒဏ်နဲ့အသက်ရှင်နေပြန်လားဒုက္ခကြီးပဲကံနဲ့အသက်ရှင်နေပြန်လားဒုက္ခကြီးပဲဒီလိုဆိုတော့ခန္ဓာကိုယ်တစ်ခုလုံးမှာပဲချိန်ခန္ဓာပရိစ္ဆေသမုပ္ပါပေါ်ခြင်းရပေါ်ဒုက္ခကြီးပဲလို့သာခင်ဗျားတို့မြင်လာတဲ့တနေ့ဒုက္ခကဒုက္ခသစ္စာပိုင်းခြားခံရတာက ပိုင်ဝင်နေနေအသိခံရတာကပိုင်ဝင်နေနေအသိခံရတာကဒုက္ခသစ္စာအသိဉာဏ်ကမဂ္ဂသစ္စာဖြစ်ပြီးဒီကရာဒီလိုမနေဘူးလားနေပါဘူးအဲ့ဒီတော့ဒီနေရာမှာရှင်ရဏကစကားတွန်းလိုက်ကိုင်းဆန္ဒမင်းသိပလားခြေတိုင်းမှာဒုက္ခကြီးဖြစ်ဒုက္ခပြက်ဒုက္ခမှာတော့မင်းဘာရှိသေးသလဲကဲစဉ်းစားကြည့်တာဘယ်လိုလဲဒုက္ခလာရှိတယ်ငါငါဟာပြောစမ်းกว่าမေးတယ် ရှင်းတိုင်းကဘာတွေရှိတယ်ဒုက္ခနာငါဟာဘယ်နဲ့နေကြမရှိပါဘူးပြုတ်နေပြီပြုတ်နေပြီဗျမြုပ်ဘူးလားအဲဒုက္ခကြီးပိုင်းခြားခြားတယ်ကငါငါဥစ္စာဘယ်နဲ့တော့မရှိပါဘူးမရှိဘူးဆိုတော့ဒိဋ္ဌိကပြုတ်သွားဒိဋ္ဌိကဒကာဓမ္မတို့ဒိဋ္ဌိမဲ့နဲ့ညာနဲ့အမှန်သိလိုက်တော့ဒိဋ္ဌိဘယ်နဲ့နေတော့ဒိဋ္ဌိသေးချာပြုတ်သွားတယ်ဆိုတော့မရှင်းဘူးလားကဲဒိဋ္ဌိပြုတ်သွားပြီဒီကာလမှာဂိုင်းတဲ့မင်းသန္တာစဉ်းစားပါအောင်ကွာတဲ့ ဒီဘယ်မလို့ငါဆိုတာများဒီထဲမရှိနာကြည်စမ်းပါဘူးငါလေးများပြောစမ်းပါဘူးကွာဘယ်ဟာများငါရှိသေးတယ်ဆိုတော့ဘယ်နဲ့ဖြေမထင်မရှိပါဘူးရှိတာဖြေရင်လည်းဒုက္ခကြီးဖြေမှာမှန်ပါဘူးငါတော့ရှိပါဘူးငါတော့မပါဘူးနော်မှန်ပါဘူးအဲငါတော့မပါဘူးတဲ့ဒါပြန်မင်းဒီကားလို့ရှင်ရှေ့ဟာရှေ့ရှေ့ကဖြစ်နေတဲ့တရားတွေဟာယောက်ျားတွေလားမိန်းမတွေလားလို့များပုဂ္ဂိုလ်တွေလားတ attva တွေလားလို့မင်းတန်တရားများရှိသေးလားမေးပြန်တယ် အဲ့ဒါသူကလည်းဖြစ်မယ်ထင်ကြတယ်ရှိပါဘူးဗျာဘယ်လိုတန်မြတ်မရှိတာသူဘာမြင်လို့ပါလဲဒုက္ခဩဒါဖြင့်ဒကာဓမ္မတို့ဒုက္ခကြီးဖြစ်တာလည်းဒုက္ခပြတ်တာလည်းဒုက္ခလို့သိနေတယ်သိပြီငါဒိဋ္ဌိကိုလည်းစဉ်းစေလို့တယ်စဉ်းတယ်ငါဆရဒိဋ္ဌိရောပြင်ပါဗျာအဲလောကဥစေရရောပြင်ပါဗျာစဉ်းတယ်တဲ့ပုဂ္ဂိုလ်လေလားတ attva လေလားလို့ဆိုရက်ထင်တဲ့ဝိဇိကိစ္စနှခွဝိဇိကိစ္စကိုလာသေးရဲ့မှန်ပါဗျာ ဘယ်လိုသူညာနဲ့ထင်လာပါလိမ့်မလို့ဒုက္ခဖြစ်ဒုက္ခဖြစ်ဒုက္ခပြတ်တာပဲသူညာနဲ့ထင်လာဒကာဓမ္မတို့ဘယ်လိုထင်လာဒုက္ခဖြစ်ဒါနဲ့တိဏ္ဏဝိသိကိစ္ဆောပဲဝိသိကိစ္ဆာကုံသွားပြီဒကာဓမ္မတွေဒုက္ခဖြစ်ဒုက္ခပြတ်တာမှတော့ဘာမှရှိတော့ဘူးတဲ့တပည့်ကြအဲဝိတဝဒံကတော့တဲ့ဒကာဓမ္မတို့အင်းဒါပုဂ္ဂိုလ်တွေလားသတ္တဝါတွေလားလို့ဗျာခင်ဗျားတို့နှခွစိတ်ကလေးကပေါ်သေးလားမပေါ်ပါဘူး ဒိုင်ဝိဒေကဒိုင်တော့ဆိုတော့တန်တရားလည်းကင်းတော့ပြီပေါ့ဗျာတိဏဝိဇိကိစ္စဝိဇိကိစ္စလည်းလွန်မြောက်ဝိဒါကဝေဒရိစ္ဆပတ်တော်တယ်ဒကာဓမ္မတွေရဲသွားပြီရဲသွားပြီဒီမညံကရဲသွားပြီရှေ့မှာဘာမှမရှိဘူးရှေ့မှာဘာမှမရှိဘူးပုဂ္ဂိုလ်တ attva ဆိုတော့ဘယ်အနည်းနဲ့ပြောပြောရှိကိုမရှိဘူးကိုယ်ကိုယ်တိုင်မြင်တာဒီဥစ္စာဒုက္ခသစ္စာသာရှိတယ် ဒီလိုမရဲတယ်မလားဟုတ်တယ်ရဲတယ်ပါအဲ့ဒီမှာဝိသကရဝေတာရိကပတ်တော်တယ်ဒီလိုရဲရင်လာတယ်ဆန္ဒရင်းမိဗလားကဲနောက်ပြန်မှရှုပြီးပြမယ်